လေးများကသောတပတ္တိမဲ့ရဲ့တတ္တိဒူးပေါ့လေအဲ့ဒါလေးပြော့သွားပါတယ်မပြည့်ပြတ်သေးပါဘူးသောတာမဲ့ညာသူကြဟာထုတ်ပြန်ဤသို့မိတ်ဆိုသည်ဆိုတာကကျမ်းဂန်များပါမပယ်ဘူးမြဲကြည့်နေခဲ့ဖောက်ခွဲပယ်ခွင့်ဒါကတတ္တိဒူးလို့ဆို အဆုံးမတင်ဝိရည်ရင်သင်္စဉ်၆စီဒါတတိပိစုအပယ်လေးပါးလမ်းပေါင်းများတကားပိတ်စီပြီတဲ့ဒါတတိပိစုတတိပိတွေကျမ်းဂန်ကတော်တော်စုံစုံနေနေပြောတော်ပါတယ်ေရတိပြရတာလည်းပဲတရားတရားအမှန်ပွားစရာပါပဲ။ဒါဝင်ကကြော့သွားတဲ့တတိဒုတွေရဲ့မှာ သဗ္ဗပါယဒဝါရဏိပိတတိဣတမေကောဤသောတပတိမေတိသဗ္ဗပါယဒဝါရဏိအလုံးစုံသောအပေသွားပေါက်တကားတို့ကိုပိတတိပိတ်ဆို့ပြီးရသောတပတိရောအပေအပေရောက်စီတတ်တဲ့အပေသွားစီတတ်တဲ့လောဘဒေါသမောဟအရင်ခံပြီးတော့ဖြစ်တဲ့အကုသိုလ်ပြည့်စည်တရားတွေပေါ့ ဒါဒီသောတာပန်မှာပြင်းသွားတယ်ပြောတာပါပဲယုံနာတရားတွေပေါ်မှာယုံနာအနေနဲ့မြင်သွားပြီးပုဂ္ဂတတဝါငါတို့ယောက်ျားမိန်းမအနေနဲ့မမြင်ဘူးတရားတရားသံဃာယရဏသုံးပါးမှာလည်းမတုံလို့သက်ဝင်ယုံကြည်တဲ့တရားတရားတွေလည်းခိုင်မြဲသွားတော့ဘဝေကွဲနိုင်တဲ့ယုံမှားတဲ့ဝိသိကိစ္စတွေလည်းပဲရှင်းပြင်းသွားပြီအငိမ့်တဲ့အမှန်ကိုအကျင့်မှန်နဲ့တွေ့သွားတော့ အငိမ့်တာမဟုတ်တဲ့ဟာကိုအငိမ့်တာလို့ယုံကြည်ယူဆပြီးတော့မမှန်တဲ့အကျင့်တွေအလေးအကျင့်တွေဒီလိုသီလပရပရမတ္တလာလည်းပဲကျင့်သွားပြီအာလုံးချုပ်လိုက်မယ်ဆိုလို့ကျင်ဒိဋ္ဌိနဲ့ဝိသိကိစ္စာဘောလေအဲ့ဒီဟာကြီးကကျင့်သွားတယ်အဲ့ဒီတရားတွေကလောဘဒေါသမောဟအပေါ်တဲ့ဟဲ့ရရနေမှာသူတို့ကအသေးဆွဲချတာပဲ သတ္တပတိမေကအပယ်လားစေတတ်တဲ့လောဘဒေါသမောဟတွေအပြတ်ရှင်းလိုက်တော့ဒိဋ္ဌိနဲ့ဝိသိကိစ္စလည်းပဲတခါတည်းတပါးတည်းပါသွားတယ်မရှိတော့အတိတ်ကပြုခဲ့တဲ့အပယ်လားကြောင့်မကောင်းမှုဒုစရိုက်ကံတွေလည်းပဲအကျိုးမပေးတော့အတော့ပစ္စည်းများ နောက်တာအပြင်မျိုးမဆက်ရအောင်လို့ချက်ကြီးပလိုက်တယ်ချက်ကြီးပြက်ကြီးသွားတယ်ပြီးတော့နောက်နောက်ကမျိုးမှလည်းပဲအပယ်လဲလာကြည့်အကုသိုလ်ဒုစရိုက်တွေပေါ့မလုပ်တော့ဒီနည်းနဲ့ပဲသောတာပန်ပုဂ္ဂိုလ်ဟာအပေကပိတ်သွားတယ်ဘယ်သူကပိတ်ပြီးလဲဆိုတော့တတ္တပတ္တိမက်ကပိတ်ပြီးတယ်။ငရဲတိစ္ဆာပိတ္တာသူတွေခေါ်တဲ့ အမှန်ဆိုးရတဲ့ဘဝဇိုးတွေမရောက်တော့ဘူးဆိုလို့ရှိရင်တော်တော်ကြီးသက်သာသွားပါပြီဒါတော့တင်မဟုတ်ဘူးလူဘဝနတ်ဘဝမှာတော့မှသုံးရင်ဆန်းရင်နေနဲ့ခုနဘဝနဲ့တိုးပြီးတော့မနေရတော့ဘူးအဲ့ဒီနေရတဲ့အပိုင်းလေးမှာလည်းပဲလူဖြစ်ရင်လူအထက်တန်းစားနတ်ဖြစ်ရင်နတ်အထက်တန်းစားအထက်တန်းစားဘဝနဲ့ပြီးသွားရတာ ဘယ်တော့မှအောက်တန်းနောက်တန်းဖြစ်နိုင်တော့ဘူး။ဘာဖြစ်လို့လဲဆိုတော့သူ့မှာကအောက်တန်းနောက်တန်းကြစီတတ်တဲ့အပယ်လားကြောင့်မကောင်းမှုတရားတွေအကုသိုလ်တရားတွေပေါ့။အဲ့ဒါကြီးရှင်းရှင်းသွားလို့ပါပဲ။ဘဝရုပ်ညံ့စီတတ်တဲ့တရားတွေရှိနေသေးတယ်၍အဲ့ဒီပုဂ္ဂိုလ်ဟာယုံညံ့တဲ့အခြေအနေနဲ့ရောက်သွားနေတာပဲ။

ဆိုးရတဲ့အမြင်မရောက်တော့ဘဝစေတီမိသားဖြစ်သွားတယ်ဘဝအမကကြီးကောင်းကောင်းကြီးရသွားတယ်ဒါမတွေ့တာလို့ကြည့်ရတဲ့လူဘဝနတ်ဘဝခုနှစ်ဘဝမှာထက်တန်းစားဘဝနဲ့ကြီးသွားရမှာပဲဘယ်လောက်ကောင်းမလဲဒီတော့သံဃာတစ်ချောင်းလုံးမှာပေါ့လေညာနာမဖြစ်မချင်းပေါ့လေထက်တန်းစားဘဝနဲ့သွားလို့တဲ့ပုဂ္ဂိုလ်များ ပฏิသိက္ခာတရားတွေပွားပြီးတော့အနည်းဆုံးဒီပွားမှာသောတာပန်ဖြစ်ရောက်ဖို့အမှန်တန်လိုအပ်ပါတယ်သောတာပတိမေညာပိုင်မရဖို့အရေးကြီးပါတယ်ပိုင်မလည်းရလည်းရဆိုင်ပါတယ်အဲရအောင်အထုတ်ထားပြီဆိုလို့ရှိရင်တော့ဘဝဇိုးတွေကသင်္သာဝရလွတ်ပြီးတော့ဒီချမ်းသာနဲ့ချမ်းသာပါလိမ့်စေတန်းသာဘဝနဲ့ဒီတော့ပွားရပြီးကြပါရဲ့ အဲ့ဒီသေတံသာဘုရားမှာလည်းပဲမမြင်ရတဲ့သုံးမကုန်တဲ့ဥစ္စာ9မျိုးနဲ့လည်းပြည့်စုံသွားနိုင်တယ်။အဲ့တော့မမြင်ရတဲ့သုံးမကုန်တဲ့ဥစ္စာ9မျိုးဆိုတာကဘာတွေလဲလို့ဆိုတော့ကျမ်းဂန်များမှာပြထားတာအရိယဥစ္စာလို့ခေါ်ပါတယ်။ရှင်ရှင်မြင့်မြတ်တဲ့အရိယပုဂ္ဂိုလ်များပိုင်ဆိုင်တဲ့ဥစ္စာပေါ့9မျိုးနောက်တော့တစ်ခုချင်းဆွဲပြပါမယ်။ အဲ့ဒါကိုကျမ်းဂန်များကသတ္တနာရိယတဏ္ဏနာသမုခိဘာဝံကရောတိလို့မိကြတယ်သတ္တနာသတ္တနာခုနှစ်ပါးကုန်သောအရိယတဏ္ဏနာရှုဖြင့်မြင့်မြတ်သောအရိယပုဂ္ဂိုလ်တို့လက်ဆုံးလက်ကိုင်းရရှိနိုင်သောဥစ္စာတို့ကိုသမုခိဘာဝံမျက်မှောက်ပြုပြီးဖြစ်ကုန်ကရောတိပြုပေးပါ၏သနိသမုခိဘာဝံကရောတိ ပိုင်းဆိုင်တဲ့အနည်းမျိုးရအောင်ပြုပေးပါ၏တရားတွေအားထုတ်လို့ဝိပဿနာဉာဏ်ကိုသင်တိုက်တဲ့ပြီးတော့နောက်ဆုံးရင်းချက်ပြည့်စုံပြီးသောတပတ္တိမညာဖွဉာဏ်နဲ့မျက်မှောက်ပြုသွားတဲ့အခါခုနသောတပတ္တိမဲ့ကအရိယဥစ္စာ9ပါးကိုလည်းပဲရရှိပြီတဲ့ရရှိပြီမမြင်ရတဲ့သုံးမကုန်တဲ့ပစ္စည်းပေါ့ ဥစ္စာသာရိယသွားတယ်နော်ဘုန်းကြီးတို့အခုလောကမှာကိုလူရှိတဲ့ပစ္စည်းလေးတွေလွယ်လင့်လက်ကူရှေ့မောက်ရောက်လာပြီဆိုလို့ရှိရင်ဘယ်လိုနေကြကြလဲဝင်းတာသလားဝင်းနေသလားဝင်းတာမယ်နော်ပြီးတော့ရောင်းရဝေတာပြုလုပ်တဲ့ပုဂ္ဂိုလ်များကိုရောက်လို့တဲ့ဂုံအရှင်နဲ့တွေ့ရပြီဆိုလို့ရှိရင်ဘယ်လိုနေသလဲ ဒါလည်းဝိသတာပဲဟုတ်လားအဲကိုလိုရှိတဲ့ပစ္စည်းပေါ်လေးဝယ်ပြီးတော့တစ်ဆင့်ရောက်ချလို့အမြတ်ဆုံးတွေထွက်ပြီဆိုလို့ရှိဘယ်လိုနေမလဲသာပြီးတော့ဝိသမှာပေါ့ဟုတ်လားဘုန်းကြီးတို့တော်ပြောပြောရလို့ရှိရင်လေဟောဒီလိုတော်တို့တောင်းလို့အပြီးပြုနေတဲ့ပုဂ္ဂိုလ်များတော်တဲ့သွားပြီးတော့သင်္ကန်းရတဲ့ဘာလဲခူးရတယ်နော်အဲ့တော့ မိမိရဲ့ဒီသွားပြီးတော့ရှားလို့အသင်းနဲ့တွေ့ပြီဆိုလို့ရှိရင်ဘယ်လိုနေသလဲဝိတ္တာပဲဟုတ်လားဘုန်းကြီးတို့ကတော့ရှားဘူးလေဘုကုကြောက်တန်တော်မှနေခြင်းကကိုယ်ရဖြစ်နေဆိုတော့အမြတ်တန်ဃာကြီးစားဖို့ဘုန်းကြီးတို့ကဆုံးချက်ရတယ်ဆုံးချက်ရတယ်တော်ရဲသွားပြီးနှင်းရရှားတယ်ဝေရောက်နေဆိုတာဘုန်းကြီးတို့ကြတာဘုကုတော်မှလည်းဟောတယ် ဖြစ်ဖြစ်တရစ်တို့ဘာတို့ညာတို့ဘောလေးဒီမှာစိုးเสียရအဖြစ်သုံးဖို့ရန်ဒါတွေလည်းရှားရတယ်။ဒါကိုယ့်အတွက်တက်တဲ့မဟုတ်မယ်လို့သံဃာတော်များတွေကိုယ့်တာဝန်လျောက်ပေါ့။ရှားခွေရတဲ့အခါမှာအလွယ်တကူဝယုံနွယ်ပြီးတော့တက်နေတဲ့ဝရောက်ကြီးယုံကြီးများတွေ့ပြီဆိုလို့ရှိရင်အိုးစိတ်ဝင်လာတာ။အဲ့ဒါအရင်ကရှားပြီးတော့ဆွဲချလိုက်တဲ့အခါမှာတပွေးတစ်ပိုက်ကြီးပြောလို့မိုးရွာတဲ့များပါပြီးတော့ထားရတာ။ပြောနေတာပဲ။ သူတည်းလည်းပေါ်လိုက်တာတော်ရောသူတည်းပါလိမ့်လည်းပဲသူမဆိုင်နိုင်ဘူးပြောနေတာပဲယခုနဇိရတို့ဘာလို့ဘောဓိသံစမ်းကြတဲ့နေရာဒီမှာပတ်ချတဲ့ခါလည်းဒီတိုင်းပဲသရဆုံးမတဲ့ဓမ္မကောက်ကလေးတို့ဘာလို့များတော့ဟိုကကောင်းတော့မှန်းပြီးတော့ဘုရားကိုရင်ကိုရင်ပွားကလုံခဲ့တဲ့နှစ်ပေါင်း30ကျော်လောက်ကဆိုတော့ဒီကျပါလေးမေ့တော့ကုန်ပါပြီပြောတယ်ဒါဘုန်းကြီးတို့ တတတ်တော့ရတာဆိုမှုပေါ်တယ်ဘုမာတော့ဖက်စုံကိုခေါ်ပါတယ်အဲမှုပြူဆိုတာလည်းရှိပါတယ်ဥဒီမောလမင်းနေတော့ဘယ်လိုခေါ်တယ်တော့မသိပါဘူးဖက်စုံမှုဆိုတာမိုးကြမိုးလေးတစ်ချက်တစ်ချက်ကြပြီးနောက်ဟောက်ကအပူကိုနဲ့ဒီကအေးတဲ့နဲ့တွေ့ရခါကြတော့ဒီပြည်တွေကသူ့တတ်တော်တတ်တော်လျောက်ပေါ့ဖြစ်ပေါ်လာတာမှုပါပဲ အဲ့ဒီပိုးချလို့ပိုးများတွေ့ပြီဆိုအိုးသိပ်ပြောတာပဲသိပ်ပြောတာပဲသိပ်ပြောတာဟာဘယ်လိုပြောကြလဲကွာအင်းမင်းမျက်နှာကပိုးရရဲ့မျက်နှာလိုပဲဆိုတာဟုတ်ပုံရတယ်ဟာဘုန်းကြီးတို့ကကိုရမနဲ့မူချတာသတင်းငယ်ပွားတယ်မူချပါတယ်ကိုကြတော့ကိုကရှားပြရတာဟောလေမှာကိုရင်လေးနှုတ်ခိုင်းရတယ်ကိုသိပ်ပြောတာပဲမူများတွေ့လို့ဆိုရင်အဲ့ဒီပြောတယ် အဲ့တော့ကိုလိုရှိတဲ့ပစ္စည်းတွေလေးနဲ့ကိုမျက်မှောက်မှာရောက်နေမယ်ဆိုဝင်သားတယ်အရောက်ဝယ်သမားတွေကလည်းပဲကိုရောက်ကိုအရှင်နဲ့တွေ့ရပြီဆိုလို့ရှိရင်လည်းပဲဒီဟာဝယ်ယူသွားပြီးတော့ရည်ွယ်ကောင်းတဲ့နေရာမှာတစ်ဆင့်ရောက်ချတဲ့အမြတ်ဆုံးတွေဖတ်မယ်ဆိုလို့ရှိရင်လည်းပသာပြီးတော့ဝင်သားရတယ်။ဒီမြင်ချင်းပြီးရှားဝေးတဲ့ပုဂ္ဂိုလ်ကလည်းတောထဲဝင်သွားလို့အလွယ်တကူတွေ့ပြီးအများကြီးတွေ့ပြီးဆိုဝင်သားရတယ်။မှုရှားတဲ့ပုဂ္ဂိုလ်ကလည်းမှုတွေ့ပြီးဆိုဝင်သားရတယ်။ဟုတ်လား။ဟိုဟာကရုပ်ထု ရှားကိုရတာဟုတ်လားအခုခေါင်းကြီးတို့အခုပြောမယ့်ဟာကတော့မမြင်ရတဲ့ပစ္စည်းမမြင်ရတဲ့ဥစ္စာဟုတ်လားဟိုဟာကြီးကမြင်ရတယ်ပြီးတော့ဟိုမြင်ရတဲ့ဥစ္စာကဘယ်လောက်ပဲအဲတိတ်နဲ့ချီပြီးတော့တာဘိုးရှိနေကမှုနောက်တော့ဘာဖြစ်တော့ပစ္စည်းတာလေဟုတ်လားကိုယ်လိုကြည့်ပါလားဟိုကြောက်တွေပါလိရှားခွေးတဲ့ပုဂ္ဂိုလ်လေ ကြောက်နေပြီးသွားပြီးတော့ဗရမညာနေပြီးသွားတဲ့အခါကြောက်နေပြီးတွေ့ဘယ်လိုနေရောသိမ့်နဲ့ကြည့်ပြီးတော့တန်နဲ့ကြောက်တယ်များတွေ့သိမ့်ဝင်တာကဘာမှမလားပြီးတော့ကြောက်သိမ့်သွားကြတဲ့ပုဂ္ဂိုလ်ကလည်းပဲကြောက်သိမ့်နေတွေ့ပြီးဝင်တာရတယ်အဲ့ဒီပစ္စည်းတွေကရုပ်ဝတ္ထုမြင်စကောင်းတဲ့အရာတွေပဲဝိတ္တရတဲ့ဆိုတာလည်းပဲတအောက်မှာပဲဒီကတခဏပါပဲနောက်အဲ့ဒီပစ္စည်းတွေကိုယ်တိုင်ကလည်းပဲတည်မြဲတာမဟုတ်ဘူး ပစ္စည်းတွေကတည်မြဲတဲ့ထားအောင်ပေါ့လေဟိုနာကြောက်ကြီးတို့ကြောက်သိန်းတို့ဘာတို့ကတည်မြဲတဲ့ထားအောင်ပိုင်ဆိုင်တဲ့ပုဂ္ဂိုလ်ကမတည်မြဲဘူးသူတို့ဆုံးခွာသွားရမှာဟုတ်လားအဲဒီကြားတဲ့လည်းပဲအန္တရာယ်ကြီးတွေ့နိုင်သေးတာပဲအဲတော့ကိုယ်လည်းပဲသက်ရှင်စေကိုပိုင်ဆိုင်ထားတဲ့ဘုရားဘုရားပစ္စည်းတွေကလည်းရှိတယ်ဘလောက်ပဲသိမ့်နဲ့ချီပြီးတော့ပစ္စည်းတွေရှိနေစေကမူဟုတ်ရဲ့တော့ တန်တရားတွေကြောက်လို့ဝိတ္တနိုင်မှာမလားအဲ့ဒီရှိရဟင်မချက်ဝိမ္မတနိုင်ဟုတ်တယ်မလားဝိမ္မတနိုင်အန္တရာယ်လည်းမရတယ်ဟောဘုန်းကြီးတို့အခုပြောမယ်ပစ္စည်းကတော့ဥစ္စာကတော့မမြင်ရဘူးတန်တရားတွေကြောက်လို့မှအန္တရာယ်လည်းမတွေ့တစီမီးတစ်ချင်းပေါ့လေပွားပွားပြီးတော့မိမိရင်မကြည့်ပဲနဲ့တောက်တောက်ပွားပွားဖြစ်သွားနိုင်တဲ့ပစ္စည်းတွေအဲ့ဒီပစ္စည်းတွေရမှာ သောတာပန်ဖြစ်သွားလို့ရှိရင်အဲ့ဒီပစ္စည်းကြီးကိုယ်ပိုင်ရမှာဟုတ်လားอืมသိကောင်းတာလူဖြစ်လည်းပဲအဲ့ဒီပစ္စည်းတွေကခဲပါသွားမှာနတ်ဖြစ်လည်းပဲအဲ့ဒီပစ္စည်းတွေကပါသွားမှာအမြင်ရတဲ့ပစ္စည်းအနောက်ချက်အန္တရာယ်ကင်းတဲ့ပစ္စည်းတဲ့ကိုယ်နဲ့မကွာတတ်ချပါနိုင်တဲ့ပစ္စည်းတွေတဲ့အဲ့ဒါကိုအရိယဓနလို့ခေါ်ထားတယ်အရိယဓနအရိယပုဂ္ဂိုလ်တို့ရရှိတဲ့ပစ္စည်းတဲ့

အဲ့ဒီကသတ္တတနာဆိုတာသရတရားဥစ္စာတဲ့သရတရားကြီးဒီတော့ဥစ္စာယုံကြည်ဆုံးဖြတ်လေးမြတ်တဲ့ဥစ္စာယုံကြည်တယ်ဆိုတာဘာတွေယုံကြည်ရတာလဲဆိုတော့တရားစစ်တရားမှန်တရားစစ်တရားမှန်သံဃာစစ်သံဃာမှန်ပြီးတော့ ကုသကအကုသကတို့ရဲ့အကျိုးပေးရတွေ့ရတဲ့ဖြင့်ကောင်းရင်သာသို့ရင်ခံရမယ်ဆိုတဲ့ယုံကြည်ရဒါလည်းပဲတတ္တတရားခေါ်တယ်။ပြီးတော့ယခုဘဝတွေ့ရတဲ့ပြအတိတ်ကလည်းပဲကုလိုဘဝမျိုးတွေရှိခဲ့မယ်။နောက်လည်းပဲကိလေသာမကင်းသေးလို့ကံလေးကပြုနေရသေးတာမို့လို့နောက်လည်းပဲဒီလိုဘဝတွေဆက်ရှိသွားနိုင်တယ်လို့ယုံကြည်တာလည်းပဲတတ္တတရားခေါ်တယ်။ န်းကြီးတို့ဘုရားဘာသာဝင်တွေမှာအဲ့ဒီတရားတရားအကြောင်းပြုပြီးတော့ဘာဖြစ်တော့တရားတရားသံဃာယရဏသုံးပါးနဲ့ပတ်သက်တဲ့ကုသိုလ်တွေမပွားရဘူးလားပွားရတယ်ဟုတ်လားအဲဘုရားဆိုလို့ရှိရင်အရဟံလောဘဒေါသမောဟဆိုင်တို့ကိလေသာကြီးကြီးတို့မှာအလုံးလုံးပြေဝစင်ကြတော်မူသောမြတ်စွာဘုရားဆိုတာဘုရားကမြည်ပွားရတာကုသိုလ်တွေမဖြစ်ဘူးလား

ကောင်းကောင်းဝင်ရှင်းသုံးပါပြီတဲ့ဆိုတာကိုသံဃာရဲ့ဂုဏ်ကိုပွားရတယ်ကုသိုလ်တွေမဖြစ်ဘူးလားဖြစ်တယ်ပြီးတော့ကောက်ကံသုကံတို့ရှိရဲ့အဲဒီကောက်ကံသုကံရဲ့အဲကောင်းကျိုးဆိုးပြစ်ဆိုတာလည်းရှိတယ်ဆိုတာယုံကြည်တော့အဆိုးတွေကိုယုံဖို့ဆက်ဆုပ်ပြီးတော့ကြောက်တယ်လားတဲ့ပုဂ္ဂိုလ်ဟာအဆိုးတွေရှောင်ရှားတော့ဘေးမဖြစ်ဘေးမဖြစ်နိုင်ဘူးမို့လား ကောင်းတာလို့ကောင်းကျိုးတွေရတဲ့ဆိုတော့ကောင်းတာတွေရွေးလို့တော့ပြင်းကင်းတာတွေရွေးလို့တော့ဒီမှာကောင်းကျိုးတွေမရဘူးလားအဲကုသိုလ်တွေပွားရတယ်လေဟောကုသိုလ်ပွားတော့ဗာပြည့်တော့ယခုပြည့်စက်ကမှလည်းအပြည့်နာစာကြီးกินပြီးတော့ကောင်းကျိုးချမ်းသာတွေနဲ့ပြည့်လုံးနဲ့နောက်တန်တရားဆက်ဆက်မှလည်းပဲကောင်းကျိုးတွေရဘူးလားဘယ်လောက်ကောင်းလဲတတ္တတရားရှိရတယ်ဆိုအဲ့ဒါမလားဒါဘုန်းကြီးတို့ဘုရားဘာသာဝင်တိုင်းမှာ နိယောကလတတ္တတရားကစပြီးတော့တော်တော်လေးအရွယ်ရောက်လို့ဆရာကောင်းသမားကောင်းတွေအမိရပြီးတော့တော်တော်ကောင်းတရားကြားနာရင်ကြားနာတော့အတိအကျပွားပြီးတော့သရတရားတွေလည်းသိုးဝသွားနိုင်တယ်ဒီလိုမလားအဲအထူးအားဖြင့်အခုလိုသတိပဋ္ဌာန်တရားတွေအားထုတ်ရတဲ့အဲသတိပဋ္ဌာန်အကြောင်းအရာတွေပေါ့လေဆရာတော်တစ်ပါးပါးကဟောကြားလို့အခုကာလသတိပဋ္ဌာန်တရားတွေအားထုတ်လို့ရှိရဲ့ မရောက်ဖို့ပေါ့ဒီအကျိုးတွေရနိုင်သေးတယ်ဆိုတာပေါ့အတ္တဝတ္တသတိပဋ္ဌာန်ရဲ့အကျိုးသွားတွေကိုကိုကထိုက်တန်မမြပါဘူးဒီနားလေရတယ်စိတ်ညီကြည်ကင်းဝိစင်ကြဲတဲ့စိတ်ညီကြည်ကင်းဝိစင်ကြဲဖို့ရာအတွက်ဒီကြောင့်ဒီတော့ခရီးပဲအဲ့ဒီဒီကြောင့်ဒီတော့ခရီးဆိုတာကသတိပဋ္ဌာန်တရား၄ပါးပဲ ကာယဝေဒနာစိတ်ဓာတ်မှအာယုန်လေးချက်ပေါ်လိုက်မှစိုးစိုးမြဲလိုက်ပြီးတော့ရှိမှနေတဲ့ပြိပ္ပံတရားပဲပြီးတော့သုံးရင်ပူဆွေးမှုငိုကြွေးမှုတွေကိုလုံရောက်စေဖို့ရတရားနည်းတော့ပြီးပဲအဲ့ဒီတရားနည်းတော့ပြီးဆိုတော့ဟောဒီပြိပ္ပံတရားပဲကိုယ်ထဲမှာနေစုခံခဲ့တဲ့ဒုက္ခစိတ်ထဲမှာမချမ်းသာတဲ့ဒေါမနတကိုယ်စင်းရဲ့စိတ်စင်းရဲ့ဒီစင်းရဲ့နှမျိုးနှမျိုးကိုချုပ်ငင်းနေနိုင်တဲ့ ချုပ်ရင်းစေဖို့ရတယ်ကြောင်းဤသောခရီးပဲအဲ့ဒီကြောင်းဤသောခရီးဆိုတာအကားမဟုတ်ဘူးဟောဒီသတိပဋ္ဌာန်တရားပဲဆိုတာပေါ့အဲနောက်ဆုံးအရိယာမညာနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပူညာနဲ့နိဗ္ဗာန်မျက်မှောက်ပြုဖို့ရတော့ရောင်းပြီးတော့ပြီးတယ်အဲဒီရောင်းပြီးတော့ပြီးဆိုတော့ဒီသတိပဋ္ဌာန်တရားပဲဆိုတာပေါ့လေသတိပဋ္ဌာန်ဒေသနာရဲ့အကျိုးတစ်ပါးတွေကိုကိုယ်ကထိုက်တာလို့ကြားနာတဲ့အခါကျတော့သရတရားတွေမနိုးဘူးလားငါကအိတ်နေတဲ့သရတရားတွေသတိပဋ္ဌာန်ဒေသနာ ဒေသနာကိုအကျိုးသွားနဲ့အတူနာကြားရတော့ရိုးသေးသေးနာရတော့ကိုကအကျိုးတွေသိနာလည်းရပြီဆိုလို့ရှိရင်ဟောတရားတရားကြီးနှိုးကြတာလေအထုလို့တဲ့ဆန္ဒတွေဖြစ်မလာဘူးလားကုသိုလ်တွေပွားတာဟုတ်လားဟောနောက်သိတော်တဲ့တစ်ချိန်မှာအခုလို့သာသနာရိပ်တာဗောလိကမ္မထာဌာနရောက်ရှိပြီးတော့ကိုယ်တိုင်ကိုယ်ရအထုတော့ပထမစိတ်ကြီးစင်ကြယ်တယ် စိတ်စင်ကြယ်ရနေပြီးတော့ရှုပြားနဲ့ရှုတာတွေကွဲပြီးလာတယ်အကြောင်းကျိုးလေးတွေပြီးလာတယ်မမြဲဘူးရှင်းရဘူးသူတော်တိုင်းဖြစ်ပုံလေးတွေဒါလေးတွေပြီးလာတယ်မလားအစင်းစင်တခါတည်းပြီးလာအဲ့တော့ဘာဝနာမရညာကုသိုလ်လေးတွေမပွားရဘူးလားပွားရတယ်သတိပဋ္ဌာန်တရားကြားနာတော့အကျိုးသွားတွေပြီးတော့ဘာလို့လဲတရားတရားတွေနှိုးကြတာဟုတ်တယ်မလားတတ္တဝတ္တသွန်အားနှိုးလို့ညတရားနာပါလို့ဆိုတဲ့အတိုင်းပေါ့ ငကူကမထက်တန်သေးတဲ့အိမ်မောကြနေတဲ့သရတရားမျိုးပေါ့လေအိယာကနိုးလာတဲ့အမိမျိုးရောက်နိုးတဲ့အမိနဲ့ဓမ္မတရားကြီးကြားနာရတာဟုတ်လားအဲတတ္တသွန်းအားတွေပေါ့လေနိုးကြလာဖို့ရတဲ့ဓမ္မတရားနာပါတဲ့တရားနာတော့ဓမ္မသရတရားကြီးနိုးကြလာတယ်ရပါတစ်ဆင့်ဆက်ပြီးတော့တတ္တသွန်းအားဆိုင်လူညတရားအထုတ်လို့ဆိုတဲ့အတိုင်း နာကြားခြင်းဖြင့်နိုးနေတဲ့သရတရားကိုပြန်ပြီးတော့လက်တွေမရှိဘူးဆိုလို့ရှိရင်ပြန်ပြီးတော့ကျိုးချောက်နောက်ဆုံးကြောက်သွားနိုင်တဲ့အဆင့်ကြီးရောက်သွားတယ်။လက်တွေဆင်းလိုက်တဲ့အခါကျတော့ငကုကနာကြားခြင်းဖြင့်နိုးနေတဲ့သရတရားပြန်ပြီးတော့မညှို့မချောင်ကြောက်တဲ့အဖြစ်အတွေ့လေးတွေကတစ်ဆင်းပြီးတစ်ဆင့်တစ်ဆင်းပြီးတစ်ဆင့်ရှိရှိရှိရှိလာတော့အာတဲ့ဟုတ်တာပဲတရားရအားထုတ်တာတဲ့ဟုတ်တာပဲစိတ်တွေစင်ကြယ်တယ် ယုံနာနေကွဲပြီးတယ်မြတ်စွာဘုရားဟောတာကယုံနာနှမျိုးသာရှိတယ်ဆိုတာကိုယ်တော့ကကြာဘူးနာဝရှိုံပဲအခုတော့ငါတော့လက်တွေ့ဖြစ်လာပြီဟိုတော့ကအကြသုဒ္ဒလောက်ပဲအခုတော့ငါအမြင်သုဒ္ဒလက်တွေ့သုဒ္ဒဖြစ်လာပြီသိမှန်တာပဲဆိုတာဟောတရားတရားတွေခိုင်းမလားဆွဲမလားဟုတ်လားအကြောင်းကျိုးလေးတွေသိလာတဲ့အခါကျတော့သာပြီးတော့ဆွဲမလားဟုတ်လား မြဲဘူးပြည့်ဘူးသူသဘောတိုက်မှုဖြစ်ပုံလေးတွေတွေ့လာပြီဆိုလို့ရှိရင်ဟိုတုန်းကယုံနာအိဋ္ဌယုံနာဒုက္ခယုံနာအနတ္တယုံနာတရားတွေဟာမမြဲခြင်းရဲ့သဘောပဲဆိုတာစိတ်แท้ကရှင်ခဲ့တာပဲအကြားလောက်တက်တက်ပဲအခုတော့ငါအကြားတက်တက်ပြမဟုတ်တော့ဘူးအကြားသုတ္တတွေမဟုတ်တော့ဘူးအမြင်သုတ္တလက်တွေ့ပါငါရှိလာပြီသိမှန်တယ်ငါကိုယ်လိုဖြစ်နေပြီဆိုတာ သရတရားကြီးကျွဲမလာဘူးလားဟောရိတ်ကလေးပေါ်ရိတ်ကလေးပြောက်ခက်တွတ်တွတ်မြင်လာတဲ့ခါကျတော့ဒါအထုပြောကြရမရှိတော့ဘူးသရတရားကြီးသူ့ကိုပဲတခါတည်းကိုလိုက်လိုက်လေးလေးဖြစ်လာအဲ့ဒါမလားအဲ့ဒီလိုနဲ့တစ်စီမိတစ်စီတစ်စီမိတစ်စီတက်သွားလို့နောက်ဆုံးဝိပဿနာဉာဏ်ကြီးကျက်ပြီးတော့အငိမ့်တာနိဗ္ဗာန်ကိုသောတပတ္တိမဉ္ဇဉ်ကိုဉာဏ်နဲ့မျက်မှောက်ပြုလိုက်ပြီဆိုလို့ရှိရင်ဟာ အငိမ့်သက်ဆိုတာတကယ်ရှိတာလေယုံနံဖြစ်တဲ့ဒီရက်သွားတယ်ဆိုတာတကယ်ရှိတာတကယ်ဟုတ်တာလေငါသိရပြီဆိုပြီးတော့ရင်ထဲနှလုံးထဲမှာလိုက်လိုက်လိုက်လိုက်ဖြည်းပြီးတော့မြတ်စွာဘုရားတရားတော်သံဃာတော်အဲ့ဒီအခါမျိုးမှာမတုံ့လှုပ်တဲ့ဝိညာဉ်ဖြစ်သွားတာဘယ်ဝဖြစ်ဖြစ်မပြည့်ပြည့်နေတော့တရားတရားတွေထိုင်နေသွားတာဟုတ်လားထိုင်ကိုထိုင်သွားတာပဲတခါတည်းသူသူချာချာကြီးဖြစ်သွားတာလေ အဲ့ဒီတတ္တဒနာယုံကြည်ယုံကြည်ရတဲ့ဥစ္စာတဲ့ယုံကြည်မှုဥစ္စာဟုတ်လားအဲ့ဒီတတ္တတရားကယုံထုမဟုတ်တော့မြင်ရလားမြင်ရဘူးအဲ့ဒီတတ္တတရားပိုင်သွားတယ်တဲ့ဒါအရိယပုဂ္ဂိုလ်ဒီမှာရရှိတဲ့တတ္တတရားဟုတ်လားအဲ့ဒီတတ္တတရားခိုင်သွားတယ်ဒါဆိုလို့လားအဲ့ဒီတတ္တတရား ကိုယ်မှာပိုင်သွားပြီဆိုလို့ရှိရင်တရားမြင်တော့ဘုရားမြင်ဆိုတဲ့အတိုင်းပေါ့လေမြတ်စွာဘုရားရဲ့စွန့်ရည်တတ်တည်လည်းတွေ့လာပြီအဝိစ္စပတာရခေါ်ဝိစ္စပတာရမတုံမလုံးဉာဏ်ဖြင့်သက်ဝင်ယုံကြည်တဲ့တရားတရားဗုဒ္ဓစွန့်ရည်တွေ့မြင်ယုံကြည်မြဲလာတယ်ဓမ္မစွန့်ရည်တွေ့မြင်ယုံကြည်မြဲလာတယ် သံဃစွန့်ဤတွေ့မြင်ပြီးယုံကြည်မြဲလာစွာတဲ့သောတာပန်မှာပြည့်စုံရတဲ့အင်္ဂါ၄ရပ်ထဲမှာဟောအခုဘုရားတရားသံဃာယရဏ၃ပါးကိုမတုံလို့တဲ့ဝင်ယူကြည့်တဲ့သရာတရားကြီးထိုင်သွားတာဟုတ်လားထိုင်သွားတာသူချာချာဖြစ်သွားတာအဲလိုထိုင်သွားတဲ့ပုဂ္ဂိုလ်ကလည်းပဲနောက်ပိုင်းကျတဲ့ခါကျတော့သီလလည်းမြဲသွားဘူးလားသိကြပါလားဟုတ်တယ်မလားอืมထိုင်သွားပြီထိုင်သွားပြီဘုရားတရားသံဃာယရဏ၃ပါးယုံမှမရှိဘူး ဒါလည်းသက်ဝင်ပြီးတော့သွားတာဟုတ်တယ်မလားအဲဒါတရားတရားဥစ္စာတဲ့ဒါကြီးခိုင်သွားပြီလို့ဆိုရက်ဒီတော့နောက်တစ်ခုကတိလဒနာတိလဒနာဆိုတာကိုကျင့်တိလဥစ္စာပေါ့ဒီတိလဥစ္စာဘုန်းကြီးတော်ကဘုရားသာသနာဝင်ဖြစ်ကြတဲ့ရှင်ရများအပါဝင်ဥပဒကဥပတိကတွေမြတ်စွာဘုရားသုဆုံးမထားတာကဘာလို့ ဆိုကြပါစို့ဥပဒကကောင်ဥပတိကကောင်တယောက်ဖြစ်ဖို့ရလူသားဆန်းဆန်းနဲ့သာနာတိပြေဝထားပြီးတော့မညာမတရရဆက်ဆက်ကိုချင်းစာမဲ့ပြီးတော့ပြုရတယ်မတော်မသင့်တဲ့အပြုမှုတွေဆိုတာရှိတယ်မလားစာမှုတို့ခိုးမှုတို့မိစ္ဆာသာရမှုတို့လိညာပြောမှုတို့အလုံးစုံသူကျဲတရားတွေရဲ့မြစ်ချက်ခရဖြစ်တဲ့ရေတည်းတောက်စားမှုတို့ဟုတ်တယ်မလားဒါတွေကြောက်ကျင်နေဆိုလို့ရှိရင်ပါတော့ကောင်းတဲ့အပြုအမူတွေရှိနေပြီမလား အဲ့ဒါသီလဥစ္စာပဲဘုန်းကြီးတို့ဘုရားဘာသာဝင်တွေမှာဒါအများအားပြည့်စုံရမယ်ဟာဟုတ်တယ်မလားဥပဒကဥပတိကကောင်းတရားအနေနဲ့ပဲပြည့်စုံရမယ်အခုလိုခါကြီးရဲ့ကြီးရောက်ပြီဆိုလို့ရှိရင်ပြပါတိလာတိတဲ့တိုးတန်နိုင်လို့ရှိရင်လည်းဆယ်ပါးတိလာပေါ့လူများမှာတော့တိတဲ့ကြီးတော့မတက်တော့ပါဘူးဒါပါပဲဟုတ်လားဟောရှင်ရဟန်းများအနေနဲ့လည်းပဲမိမိတို့ဆိုင်ရာပေါ်လေးမလုပ်ကောင်းမပြောကောင်းနဲ့ပြည့်ညက်ချက်တွေကလက်တွေ့ကျကျကြောက်ကျင်ဒါကိုကြည့်သီလကြီးကောင်းနေတာပဲအဲ့ဒါသီလ ဟုတ်လားသီလအခုဘုန်းကြီးတို့တရားတွေအားထုတ်လို့ဝိပဿနာဉာဏ်ကိုအစဉ်တိုင်းတက်ပြီးတော့နောက်ဆုံးအငိမ့်နိဗ္ဗာန်ကိုတတ္တပတိမညာဘုံညာနဲ့မျက်မှောက်ပြုလိုက်တာနဲ့တရိယာတို့မျက်နှိုးရတဲ့သီလအဲ့ဒီသီလပြည့်စုံသွားပြီသောတာပန်ပုဂ္ဂိုလ်မှာဘယ်တော့မှသီလမမချိုးမဖောက်တော့ဘူး သီလဥစ္စာပိုင်သွားတယ်အဲ့ဒါမှလားသီလဥစ္စာပိုင်သွားတယ်အဲ့တော့ဘဝတစ်လျှောက်လုံးမှာခုနသတ်မှုခုံးမှုအစရှိတဲ့မတော်မသင့်တဲ့အပြုအမူတွေကရှောင်ခြင်းတဲ့သီလတွေမြဲသွားတယ်ဒီလိုဆိုလို့လေသောတာပန်မှာမတတ်တော်ဘူးမခိုးတော်ဘူးဟုတ်လားပြီးတော့ကိုမပိုင်ဆိုင်တဲ့အဲကာမကိစ္စတွေမှာဖောက်မှမှမပြည့်ကျင်တော်ဘူးသူများအကျိုးရုပ်အောင် ကံမြောက်တဲ့မူတာဝါဒဒါတွေမပြုတော့ဘူးကုသိုလ်ရေးမှာယဉ်မှုပြုလို့မေ့လျော့ခြင်းအကြောင်းဖြစ်တဲ့တည်တည်တည်တောက်စားခြင်းလည်းမရှိတော့ဘူးအဲ့ဒီ၅ပါးသီလမြဲသွားတယ်အဲ့ဒီ၅ပါးသီလမြဲသွားတာဟာဒါကိုရှာလို့ဖွေလို့ရရှိတဲ့ကြည့်စည်းပေါ့လေဘယ်လေးကိုတွေ့ပြီဆိုလို့ရှိရင်ဝမ်းသာရတယ်ဘယ်တော့ပဲသိနေချီပြီးတော့တမိုးရှိတဲ့ပြည်စီရပြီမယ်လို့ခဏဟိုကြောက်နေနေသွားပြီးတော့ကြောက်စိမ့်လို့ ကြောက်နေလို့သွားချတဲ့အခါမှာသိမ့်နဲ့ချီပြီးတော့ရပါပြီလေအဲ့ဒါမှလားထားပါတော့သူကသိမ့်ရဆရာတဲ့တာဝန်နဲ့ကြီးတယ်ဟုတ်လားတောင်းနေရေးအတွက်သူကကြည်လျောင်လုပ်ပေးတယ်လို့ဆိုပေမဲ့လို့နောက်ဘဝသူကမပါဘူးဟုတ်လားအခုဒီအဲဒီသီလဥစ္စာကတော့နောက်ဘဝပါသွားတာနောက်ဘဝလူဖြစ်လည်းပဲဟောလူသူတော်ကောင်းနတ်ဖြစ်လည်းပဲနတ်သူတော်ကောင်းသီလတွေနဲ့ပြည့်စုံပြီးတော့ သူတော်ကောင်းအမျိုးနွယ်မှာအထက်တန်းစားအထက်တန်းကြကြကြရဟုတ်လားမလားဘယ်လောက်ကောင်းလဲအဲ့တော့သီလာကြီးဥသောဥစ္စာလည်းပြည့်စုံတယ်တဲ့ပရိယကန္တငါးသီလပြည့်ဝစုံလင်ရာတဲ့ပရိယတို့ဉာဏ်တော်အပ်တဲ့ငါးပါးသီလဒါလည်းပဲဘာလဲပြည့်စုံသွားတယ်သီလဥစ္စာပြည့်စုံသွားတယ်အဲ့ဒါမလားမြတ်သောတာပန်တရားမှာလေးတန်စုံလင်ရာတဲ့ဒီလိုဆိုပါတယ်ဘုရားတို့ကျမ်းဂန်များမှာလေ ဒီသတိပဋ္ဌာန်တရားတွေအားထုတ်လို့ဥပဒနာဉာဏ်ကြီးအစဉ်တိုက်တိုက်ပြီးတော့နောက်ဆုံးတရားကြီးပတ်လို့ပါတဲ့ပုဂ္ဂိုလ်တရားလက်ထက်ကလည်းပဲရှိတယ်တရားလက်ထက်ကတရားကြီးအားထုတ်ပြီးလို့ကွယ်လွန်သွားတဲ့ပုဂ္ဂိုလ်တွေယဟန်ပိုင်းကရောယဟန်မဘိက္ခုနီမဘိုင်းကရောအမျိုးသားဘိုင်းကရောအမျိုးသမီးရောဘိုင်းကရောပေါ့ကွယ်လွန်ကွယ်လွန်သွားတာကွယ်လွန်သွားတော့ဘုရားတော်တော်ချက်တယ် ဘသူဖြစ်ဘုရားကွဲလွန်သွားပြီသူရဲ့ညာအခြေအနေသူရဲ့လာရကတိဘယ်လိုနေပါသလဲဆိုတာကိုဘုရားသွားသွားချက်တယ်ဘုရားသွားချက်တဲ့အခါကျတော့မြတ်စွာဘုရားကအာဘေယဟန်ကတော့သောတာပန်ဖြစ်သွားတယ်သဂရကဖြစ်သွားတယ်ဆိုတာသိကြတယ်ဘယ်ယဟန်မှာကတော့သောတာပန်သဂရကဖြစ်သွားတယ်ဘယ်ဥပဒကကတော့သောတာပန်သဂရကဖြစ်သွားတယ်ညာပဲဆင့်ရောက်သွားတယ်သူလာရကတိကဘယ်လိုဘယ်ဥပဒိကမှအမျိုးသမီးကတော့သောတာပန်သဂရကဖြစ်သွားတယ် ဘယ်လိုဘုံအဆင့်ရောက်သွားတယ်ဆိုတာပေါ့ကွယ်လုံးတဲ့ပုဂ္ဂိုလ်ရဲ့ညာအဆင့်နဲ့လာရကတိမိလျှောက်တယ်မိလျှောက်တယ်မြတ်စွာဘုရားမှာရှင်းကြနေရတော့ပင်မပင်မတော့မြတ်စွာဘုရားကဓမ္မဒါသဆိုတာပေါ့အဲ့ဒီတရားရှင်းပုံကြီးလေးမျိုးဟောထားတယ်ဓမ္မဆိုတာတရားအာဒါသဆိုတာကဘုရုံကတော့ရှင်းပုံခေါ်တာပေါ့အခုတော့ကြည့်မှခေါ်တာရှင်းပုံဆိုတာကြည်ပြာကြီးကိုမျက်နှာပြင်ညီညီလုပ်ပြီးတော့ ဝင်းလက်အောင်လို့ကြောင်လက်အောင်လို့တိုက်ထားတယ်အဲ့ဒီခြေမှာသွားပြီးတော့ရရတယ်ဟုတ်လားအခုခေတ်တော့ဒီခြေမုံတော့မကြည့်တော့ဘူးပေါ့လေကြည့်မှမဲကြည့်တော့တယ်မှန်ကုန်နောက်ကနေဗရာတုတ်ထားပြီးတော့အဲ့ဒီခြေသွားပြီးတော့ကိုရုပ်ပုံကြီးအဲ့ဒါမြောင်ကြည့်ရတယ်မလားအဲ့တော့မှန်ရှိသွားပြီးရလိုက်တဲ့အခါမှာကိုယ်ရုပ်ပုံအရေးမြင်တဲ့အခါမှာဘာလို့ရအချိုးမကြတဲ့ဟာလေးကြီးပြင်တော့အဲဒီအပြစ်ကင်းဘူးလား အဲချိုးကြပြီဆိုလို့ရှိရင်လည်းကိုလိုရှိတဲ့နေရာမှာဆင်းရဲသာသာနဲ့သွားရတာပေါ့ဟုတ်လားအတ္တနာဝအတ္တနာဗျာကရိယဆိုတဲ့အတိုင်းပေါ့ကိုညာအချင်းကိုယ်တိုင်ချင်းပြီးတော့အတိတ်ဆုံးကြပြီးတော့တဲ့မြတ်စွာဘုရားကဒီတိုင်းမြင်ကြတာပဲဟုတ်လားအဲ့တော့ဓမ္မတတ္တတနာခေါ်တဲ့ယုံကြည်မှုသရာဥစ္စာမြဲသွားရင်ခိုင်သွားရင်သီလတနာခေါ်တဲ့သီလဥစ္စာမြဲသွားခိုင်သွားလို့ရှိရင်ဟောတာနဲ့တိုက်ကြည့်တော့ မိမိမှာတရားတွေအားထုတ်တဲ့အခါမှာငကိုကမဖြစ်ဘူးတဲ့တရားနဲ့ပတ်သက်တဲ့သရာတရားတွေတရားနဲ့ပတ်သက်တဲ့သရာတရားတွေသံဃာနဲ့ပတ်သက်တဲ့သရာတရားတွေကိုယ်မှာအရိယာအဲတန်တငါးတီလားပြည့်စုံလားမပြည့်စုံဘူးလားဆိုတာကိုတိုက်ကြည့်ပေါ့တိုက်ကြည့်လို့ဒီကောင်းကြည့်ရဟုတ်တယ်မလားဒါအဲ့ဒါလေးစဉ်းကြည့်စမ်းပါဦးဘုဒ္ဓဆွမ်းဤတွေ့မြင်ဤ ုံကြည်မြဲလာစွာဘုဒ္ဓသွမ်းဤတွေ့မြင်ဤယုံကြည်မြဲလာစွာသို့သမသမယီ တွေ့မြင်ပြီယုံကြည်မြဲလားကွာသို့သံဃသွမ်းဤတွေ့မြင်ပြီယုံကြည်မြဲလားကွာ ကန္တာသီလကန္တာဆိုတာအရိယတို့မြန်နှုတ်ရတဲ့သီလလို့ဆိုလိုတယ်သရိယာကန္တာငါသီလငါသီလဆိုတာငါးပါးသီလကိုပြောတာအဲပြေဝဆုံးလင်ရာအရိယာကန္တာငါသီလပြေဝဆုံးလင်ရာ နာ၃ပါးအတီးတီးဟိုလေယုံကြည်တာမလို့မတုံလို့သက်ဝင်ယုံကြည်တာ၅ပါးသီလလည်းမြဲတာအဲ့ဒီအင်္ဂါ၄ပါးဒါသောတာပန်ရဲ့အင်္ဂါ၄ပါးတဲ့အဲ့ဒီအင်္ဂါ၄ပါးနဲ့ပြည့်စုံလို့ရှိရင်ဒါမိကိုမိသောတာပန်ဖြစ်ပြီလို့ဒါဆုံးဖြတ်ဟောအဲ့ဒါမလားညသောတာပန်တရားမှနေတာသုံးနေရတဲ့အဲ့ဒါမလားသူကညသောတာပန်တရားမှနေတာသုံးနေရ တရားမှဆိုတာတရားကျေးပုံကြီးပြောတာခုနဓမ္မတာသမြတ်သောတာပန်တရားမှဣဒံသုံးနေယ တရားမှာမတုံလို့သက်ဝေယုံကြည်ခြင်းတရားမှာမတုံလို့သက်ဝေယုံကြည်ခြင်းသံဃာမှာမတုံလို့သက်ဝေယုံကြည်ခြင်းပရိယတို့မြန်လို့အပ်တဲ့၅ပါးသီလဤဝခြင်းနဲ့ခိုင်မြဲခြင်းနဲ့ဒါသတ္တဗံအင်္ဂါ၄ပါးပေါ့အဲဒါဓမ္မမြတ်စွာဘုရားရဲ့စွန့်ရတ္တိရှိတယ်ဆိုတာကတရားစွန့်ရတ္တိရင်သိရမှာတရားမြင်မှဘုရားမြင်တာတရားမမြင်သေးဘူးဆိုလို့ရှိရင်ဘုရားမမြင်ဘူး ဘယ်လောက်ပဲအဲစက်ကျွမ်းအကုသကောင်းတဲ့ရှင်းစရာကြီးကိုကကုသနေတာဟောဒီတွေ့စီကမလို့လူနာတွေဟောလေသူတရုံရုံနဲ့လာနေတာတွေ့တွေ့တွေ့ကမလို့ကိုယ်ကိုယ်တိုင်ကယောဂမဖြစ်ဘူးဒီမဖြစ်ဘူးသေးလို့သူရဲ့အကုသမခံရသေးဘူးဆိုလို့ရှိရင်အဲ့ဒီရှင်းစရာကြီးရဲ့ဆရာဝန်ကြီးရဲ့ဆွမ်းရည်တတ်သူနိုင်မှာမလား ပြီးနိုင်အပြင်ပအနေနဲ့တော့ဩသူကအကုသကောင်းတာပဲလူနာတွေတဲလာတာပဲကြောက်လက်တယ်များတာပဲဆိုတော့ဆိုပြီးတော့တရင်ကြအနေနဲ့တော့ဒါတော့လက်ခံမှာပေါ့ဟုတ်တယ်မလားဒါပေမဲ့ကိုယ်တိုင်ယောဂတွေဖြစ်ပြီးတော့သူရဲ့အကုသမခံရသေးဘူးအတုအကုသခံလိုက်လို့ယောဂတွေပျောက်သွားပြီဆိုလို့ရှိရင်ဟာဘုရုံးကတရင်ကြနဲ့အမနာကိုတိုက်ကြွားပြီးတော့အကုသကောင်းတယ်ဆိုတာငါကိုလို့ဖြစ်နေပြီဆိုတာမဖြစ်မယုံကြည်ဘူးလား အဲ့လိုယုံကြည်မှုကဘယ်ကဆက်နွယ်ပြီးတော့ယုံကြည်တယ်လဲလို့ဆိုတော့မိမိယောဂကြောက်မှုကဆက်နွယ်ပြီးတော့ယုံကြည်ဟုတ်တယ်မလားယောဂကြောက်တယ်ဆိုတာဘာဖြစ်လို့ကြောက်တာတော့ဒီဆရာကြီးညွှန်ကြားတဲ့အတိုင်းဟုတ်လားလိုက်လာလိုက်လာတယ်ဆိုတာကသေဝတ္တစာကြီးမှန်မှန်ပြီးဝဲတာပေါ့ဟုတ်လားဟောသေမှန်မှန်ပြီးဝဲတယ်သေမှန်မှန်ပြီးဝဲတော့ဘာဖြစ်တော့ယောဂရီကတစ်ဖြည်းဖြည်းရော့ရော့ရော့ရော့ပြီးတော့နောက်ဆုံးမြင့်ပြတ်ပြောက်သွားတာဟုတ်လား ဦးရပြောက်တော့ဩငါယောဂလူကြီးဒီစိတ်ပြီးဝဲလို့ကြောက်သွားပြီပြပြချင်းကြောက်သွားပြီဆိုတာပထမဆုံးသိသွမ်းကိုအရင်သိရတာမလားသိသွမ်းအရင်သိပြီးတော့နောက်တော့ဒီယောဂဖတ်မိအောင်လို့ဒီစိတ်ကိုအဲပြည့်ရဲ့ဆရာကြီးဟာတက်ကြွပါပြီလေဆိုတာဆရာကြီးရဲ့ဂုဏ်လည်းမပေါ်ဘူးလားပေါ်ပါဘူးအဲ မိမိလိုပဲအခြားခြားလူနာတွေဒီကြာဤတန်ချင်းကပြီးတော့အကုသခံလို့ကြောက်သွားတယ်ဆိုတာလည်းပဲသိမသွားဘူးလားဟုတ်လားကိုယ်မှလည်းပဲရှင်းနေပြီနော်အဲ့တော့သေးကဆက်နွယ်ပြီးတော့ဆရာရဲ့ဆွမ်းရည်တတိသိရတယ်ပြီးတော့သူကုပေးတယ်လို့ကြောက်သွားတယ်လူနာတွေရဲ့အခြေအနေလည်းသိရတယ်မလားဟုတ်တယ်မလားအဲ့တော့ဘုန်းကြီးတို့မြတ်စွာဘုရားကဘာနဲ့တူရလဲလို့ဆိုတော့အမနာတက်ကျွမ်းတဲ့ ရှင်းပြကြီးနဲ့တူတယ်ဟုတ်လားမြတ်စွာဘုရားဟောကြားထားတဲ့မလီမလီဘပုဏ္ဏိဘနိဗ္ဗာန်တရားနဲ့အခုအဲအထုတ်တဲ့ပရိယတရားရဲ့အထုတ်တဲ့နည်းတွေကိုပေါ်ပြတဲ့တရားဒေသနာတွေပေါ့အဲ့ဒါတွေကဘာနဲ့တူလဲဆိုတော့ရှင်းနဲ့တူတယ်ဟုတ်လားဒီဝါပြင်ကုသရိပ္ပဏဒေသနာဆိုလို့ရှိရင်ရှင်းရဲ့ အမာကသီလအခြေတည်ပြီးတော့ကိုယ်လည်းသိတယ်ပြီးတော့ပေါ်ရလေးပေါ်ကျလိုက်ပြီးတော့ဒီမှာရှုနေရတာဟုတ်တယ်မလားဒီလိုရှုရတယ်ဆိုတာသတိပ္ပံဒေသနာပေါ်ပြတယ်မလားอืมသိပဲသိနည်းတွေပဲအဲ့တော့အဲ့ဒီသိနည်းအတိုင်းပေါ်စားလို့ယောဂပြောက်သွားတဲ့ကိလေသာပစိတပိုင်းငြိမ့်နေတာတော်တော်ငြိမ့်နေတာလုံးဝငြိမ့်သွားတဲ့ပုံကိုယ်တွေသံဃာတွေဟုတ်တယ်မလားရှိတယ်။နောက်ဘုန်းကြီးမြတ်စွာဘုရားဟာအဲသာနုတ္တယ ဗျာတိဟရဏသမထတာယကုသလောဝိသောယဗုဒ္ဓောတဲ့ဗုဒ္ဓောငါတို့များ၏အာတကုဝေယဖြစ်တော်မူသောမြတ်စွာဘုရားသည်တဏှုတယဗျာတိဗျာတိဟရဏသမထတာယကိလေသာမျိုးအငုံနဲ့တကဝကိလေသာယောဂမန္တမြကိုအစဉ်စဉ်ပယ်ရှင်းခြင်းကကုသခြင်းကသွန်နိုင်ပြီဖြစ်ကြောင်း သူတလောတတ္တိကျွမ်းကျင်သောဝိသောဝိယသေသမားကြီးနဲ့တူလာပါ၏လူတွေမှာယောဂအမျိုးမျိုးကိုကုသပေးတဲ့သေသမားကြီးအဲ့ဒါမှလားသေသမားကြီးဘုရားတို့မြတ်စွာဘုရားဟာလည်းပဲဝိနည်းတ attva တွေအစမတင်တန်တရားကအစပြီးတော့အဝိဇ္ဇာနဲ့တဏှာဓာတ်ခံကပါလာတော့ကြုံတွေ့ရတဲ့အာရုံနဲ့စပြီးတော့ သဘောမှမသိတဲ့အဝိဇ္ဇာဒါထပ်ပြရတယ်မရသေးတဲ့ဟာတွေတောင်းလာတဲ့တဏှာရရောင်ပြီဆိုလို့ရှိရင်ဆွဲလာတဲ့ဥပါဒံဖြစ်ဘူးလားကိလေသာယောဂတွေကိလေသာကြီးအထက်လိုက်ကြည့်ကိုအာရမဏဖြစ်နေတာအဲတော့စိတ်ထဲဖြစ်တဲ့ကိလေသာနဲ့ကာယကံရောဝစီကံရောတပည့်ဆုံးရောက်သွားတဲ့အမနာကျမ်းတဲ့ကိလေသာကြီးရှိရတာဟာအရင်သိလိုက်လို့ရှိရင်ကိလေသာမျိုးဟိုတနည်းချင်းပြကြတယ်အနုတ္တရာတဲ့ကိလေသာမျိုး အဲ့ဒီကိလေသာမျိုးနဲ့အတူပေါ့လေတတ္တဝါတွေမှာဘဝတစ်လျှောက်လုံးခံစားကြရတဲ့ကိလေသာယောဂါတွေတဲ့အဲ့ဒီကိလေသာယောဂါတွေမြတ်စွာဘုရားကသီလသမာဓိပညာအကျင့်ခေါ်တဲ့ခြေလုံးခြေလုံးခြေသုံးခုကိုပေါ့ရတာမလားညွှန်ကြားခြင်းဒီဝဲစီခြင်းအပြင်မှာပျောက်ပြန်ပူပြီးတယ်ဆရာကြီးကပူမတူပေဘူးလားတမာပြုတ်တာဗေဒိတ္တ မိဝဓမ္မောတဲ့ဓမ္မောပရိယပုရိဒနိဗ္ဗာန်ပရိယစေဘတော်တရားတော်မြတ်သည်တာမဏိလမှာသွားပယုတ်တာပိဋိသာမိဝဖောစအပ်သောသီးနှင့်ဒူလာပါပြီ။တရားကဘာနဲ့တူလဲတော့နိလမှာဆိုဖောစပ်ပြီးတဲ့သီးတယ်ဟုတ်တော့လား။ဟိုတော်တော်ရောတော်ဖောစပ်တဲ့သီးမဟုတ်ဘူးနော်။ဟုတ်လား။အမနာတက်ပတ်နေဆိုတော့အဲဒီယောဂကြောက်ကင်းဖို့ဆိုလို့ရှိရင် ဈေးအမဲပေါင်းဘယ်လောက်ရှိတယ်တမဲတမဲမှာအချိန်တွေဘယ်လောက်ရှိရတယ်ဆိုအဲ့ဒါမှလားသူအတိုင်းအတာနဲ့လုပ်ရတာကိုအဲ့တော့ဈေးအမဲလည်းမှန်ရမယ်ဈေးအမျိုးလည်းမှန်ရမယ်အတိုင်းအတာလည်းမှန်ရမယ်အဲ့ဒါလိုနီလမ်းမှန်စွာပေါ့လေအတိအကျကောင်းစွာပေါ်ဆက်ထားတဲ့ဈေးတဲ့အဲ့ဒီလိုဈေးကိုဒီဝဲမှာဈေးတူတွေသွားပြီးတော့မိဝဲလို့ရှိရင်မပြောက်တဲ့ဒီယောဂါတော်မှာရသေးတယ်မလားအခုကလာဈေးတူတွေကပေါ်ပါပြီဟုတ်လားညာကြီးပဲဈေးတူတွေလောက်တာ တချို့ပုဂ္ဂိုလ်တွေကတော့တော်ပါတယ်သူ့အတူတော့လှုပ်ထားတယ်အဲထဲမှာအမှားသာလေးထည့်ထားတယ်ဒါအပြစ်မဟုတ်ဘူးတော့တဲ့အတုပါတဲ့ဒီဝါရုံမပြေရင်မပြေတယ်လို့ဟောလေဓမ္မသူလိုလောက်သားပါလေဆိုပြီးအမှားသားလေးထည့်တယ်ဟုတ်လားတော်သေးတာပါဓမ္မဟုတ်လားတချို့ဓမ္မဆေးအမီကတော့အပြင်ကတော့အတူတူပေါ့လေဓမ္မပုံလူချထားတာအဲ့တော့အစ်စ်ကလေးကိုသားလိုက်တာတခါလေဒုက္ခတွေရောက်လို့ စားတဲ့ဆီရကိစ္စမရှိဘူးထိုးတဲ့ဆီရကိစ္စရှိတယ်သူသေးတော့သေးတာဟုတ်လားအဲဒါလိုပဲဘုန်းကြီးတို့မြတ်စွာဘုရားပေါ်ဆက်တာယောဂကြောက်ပြီးတတ်တဲ့ဈေးတွေဟာလည်းပဲသီလစိတ်သမာဓိစိတ်ပညာစိတ်တဲ့နိလမှာဆိုပေါ်ဆက်ပေးတာလားဟုတ်လားနိလမှာဆိုပေါ်ဆက်ပေးတာကဈေးချမ်းကြီးရှိပါလေတဲ့အဲ့ဒီဈေးချမ်းကြီးအမိပြုရမယ်အစားဒါပြတော့တော်သလိုရောသလိုဈေးမိတို့လေးတွေနဲ့လေဟုတ်လားကုကြတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်မရှိဘူးလား မတောက်တခေါက်တရားလေးတွေပါလေအားထုတ်ပြီးတော့ပေါ့လေဟိုကြီးမှယဟန်လုပ်တဲ့ပုဂ္ဂိုလ်ကြီးဟုတ်လားဟင်းတရားလေးပါလေအားထုတ်ပြီးတော့နည်းနည်းသမာဓိလေးပါလေရသမာညာလေးပါလေပွင့်သွားတာရှိတယ်ဟုတ်လားအဲကိုယ်နေရာပြန်ရောက်တဲ့အခါကျတော့သူတို့ကသူတိတ်ပြီးတော့လူရလောက်တာဟုတ်လားစာလည်းမတောက်ဘာလည်းမတောက်ဘူးအဲတရားတွေခေါ်လိုက်လို့ရှင်ငါတို့ကစာမတောက်ဘူးဒီဘဝလာခဲ့တာဓမြဘဝလာခဲ့တာဟုတ်လားဘာဘဝလာခဲ့တာဆိုတော့သူကကျင်းကြတာဟိုပြစပြီးတော့ခေါ်လိုက်တာလဲတောင်ရောက်မြောက်ရောက်နေတဲ့ခါကျခေါ်တာဟုတ်တယ်မလား ပေးတဲ့ဆေးတွေကလည်းပဲဘုရားဟောဒီကျမ်းကြီးနဲ့တူတဲ့ကျမ်းစာတွေကဒီနေ့ကြလေးလာပြီးတော့ဒီမှာကိုရွေးနဲ့သားတွေဟပ်ပြီးတော့ပေးရမယ်သားတော်သလိုရောသလိုလောက်ကြတာတော်သလိုရောသလိုဆိုတာဘာဖြစ်လဲသူလည်းပဲယူဆသွားအလိုအချော်တွေဖြစ်ရတာမလားအဲတရားရင်အားထုတ်လို့ရှိရင်ငါတို့ကမောကိလေသာတွေကျင်းအောင်လုပ်ရမယ်သားကျင်းတယ်လို့ဆိုပေမဲ့လို့သူတို့ကဘာဖြစ်လို့ငါတို့မှတရားရှိငါတို့မှတရားရထားတာဟုတ်လား ရရတဲ့ပုဂ္ဂိုလ်တွေကတရားမရသေးတဲ့ပုဂ္ဂိုလ်တွေဆိုဘာလို့အလေးပြုစရာရှိလဲငါတို့ကအရိယာဖြစ်ပြီဟုတ်လားအရိယာဖြစ်ပြီဆိုလို့ရှိရင်ပုရုသေရဟန်းတော်မှာသူတို့ကသူတို့အောက်တန်းတော်ကချပြီးတော့ရှင်းမကိုးခြင်းလို့လို့ဘာလို့ဖြစ်တာဟုတ်ဟုတ်တယ်မလားအဲ့ဒါကြီးရှိတယ်ဒီလိုရှိတယ်အဲ့ဒါဖြင်းမှားတွေသူတို့ပြီးဝဲပြီးတဲ့အတွက်ဒုက္ခတွေရောက်တာနဲ့တူတယ်ဟုတ်လားရှင်းပြီးမှလို့ရှိရင်တော့ဒီလိုဒုက္ခမရောက်ရဘူးဘုရားတရားတော်ကအမှန်တရားကြီးကြီးစီတတ်တာပဲ အမှန်တန်ကျွလို့စိတ်ရတတ်တာပဲလောဘဒေါသမောဟတွေချိုးနေတာပဲညီကြတူရဲ့ချမ်းတိရနေပြီးတော့ဖြစ်နေတဲ့ကိလေသာတွေကိုဓမ္မပယ်တတ်နေတာပဲကုမှုနှုတ်မှုစိတ်မှုတွေရင်ကျေးပြီးတော့သွားရမှာအဲ့ဒါလိုရင်ကျေးမဲ့အစားတခါတည်းငါတို့ကတရားရှင်ပဲဆိုပြီးတော့လက်မထုံကြတာတွေရှိတယ်ဟုတ်လားအဲရှိတယ်ရှိတယ်လူလည်းလောက်တာတွေပေါ့လူလောက်တာတွေဆုံးတာအဲ့ဒါကတော့စေမနဲ့တူတယ်စေမမိဘမိလို့ဒုက္ခတွေရောက်တယ်နဲ့တူတယ် ဒီမှာမိမမိတဲ့ပုဂ္ဂိုလ်ကတော့ဒီလိုတော့ဖြစ်ပါဘူးနော်အဲ့တော့ဘုန်းကြီးတို့တရားတော်ဟာမဲ၄ပါး၉၄ပါးနိဗ္ဗာန်တရားပေါ့လေလောကုတ္တရာတရား၉ပါးကိုပိုင်ပိုင်နိုင်နိုင်ပေါ့လေရှိပြီးမိမိပြည့်ဝစွာရရှိစေနိုင်တဲ့နိနာရီတဲ့မြတ်စွာဘုရား55ဟောပါလို့ဟောသွားတဲ့တရားတွေပေါ့ဒီလားကျင့်သမာဓိကျင့်ပညာကျင့်တွေဟုတ်ရမလားအဲ့ဒါတွေကိုပေါ်ပြတဲ့ဓမ္မတရားဒေသနာတွေအဲ့ဒီဒေသနာတွေကသိချမ်းကြီးပဲ အဲ့ဒီသီးချမ်းကြီးတွေကထုတ်နှုတ်ပြီးတော့သင့်ရသင့်ရဖို့ပေါ်စားရမှာအဲ့လိုပေါ်တဲ့အခါမှာနိလမဆိုတာပေါ်တတ်ဖို့အရေးကြီးတယ်မတော်တော့ဆေးမီးတွေလေးနဲ့ဆေးဆိုပြီးရောဆိုပြီးတော့ခဏအတုတွေဝယ်ပြီးတော့စားဟုတ်လားဆေးတွေထိုးလို့ရှိဒုက္ခရောက်တာတွေများတယ်ဟုတ်လားအဲ့တော့ဓမ္မအမနာအခြေကျတဲ့တတိပဒံဆေးဝါးကြီးတဲ့ဓမ္မနိလမဆိုတာမြတ်စွာဘုရားပေါ်စားပြီးတယ်လားအဲ့ဒါအခုဒီမှာမြှွေးနေရတာဟောလက်တွေ့ကြကြမြှွေးကြည့်တော့ဘယ်လိုနေသလဲကို့မှာ ဘဝတစ်ကြောင်လုံးမှာခံစားခဲ့ရတဲ့လောဘကိလေသာတွေဒေါသကိလေသာတွေမောဟကိလေသာတွေမာနအိတ်သာမရှိဘယ်လိုနေလို့ရော့သွားသလားတိုးလားပူဆိုးလားကလားကြွသေးလားကြသေးလားကြသေးတယ်ရောပါးကြည့်တဲ့သေးတယ်အဲ့တော့ဒီသေးကြီးကမှန်ပြီဆိုတာမဖြစ်ဘူးလားမှန်ဟုတ်လားမှန်တယ်ဟောသီလသေးတယ်ဒီဝဲတော်လေးကကာကမြောက်ဝစီကမြောက်တစ်ဖက်ဆုံးရောက်တဲ့ကျမ်းတဏှာကိလေသာတွေဖြစ်သလားဒါမှန်တယ်ဟုတ်လား အခုလည်းစိတ်သက်ပြီးပေါ်ရလေးတွေပေါ်သေးလိုက်ပြီးတော့အဲသွေးသွေးမြေရှုနိုင်မှုရအတွက်အစဉ်ကြောင်းညဆိုင်ပြီးတော့မပါဘူးလားညီလာမဆိုကြောင်းညဆိုင်ပြီးတော့သွေးမြေတဲ့တတိတွေပြင်းပြီးတော့ရှုရရှုရအောင်ဒီမှာစိတ်ကလေးတွေရင်းရတင်ရစိုက်ကြတယ်အဲ့ဒီခိုက်တာမှာအချိန်ပိုင်းအချိန်ပိုင်းလေးတွေအဲပရိယုဒ္ဓနာခေါ်တဲ့ကိလေသာတွေငြိမ်းမသွားဘူးလားဒီလိုနီလမ်းမှန်စွာပေါ်ဆက်ထားခဲ့တဲ့ဈေးကိုနီလမ်းမှန်စွာကိုကပုံကြပန်းကြအချိန်မှန်ပေါ့လေအတိုင်းတာမှနဲ့ဒီဝဲနေတော့ဟောစိတ်ထဲစိတ်နေတဲ့ကိလေသာတွေငြိမ့်နေဘူးလား နောက်ပိုင်နိုင်စွာရှိမိတဲ့အာရုံနဲ့ဆက်ပြီးတော့ကိလေသာမျိုးပါတခါတည်းပြုတ်သွားတာမရှိဘူးလားရှိတယ်ဘယ်လောက်ကောင်းတဲ့သေးတယ်ဆိုတာရှိပါလားဟုတ်လားသမ္မာသမ္မာပယုတ်တာပိဋိသမိဝါဓမ္မောဓမ္မောမေလိယပုရိသနိဗ္ဗာန်တိယဇဘတော်တရားတော်မြတ်သည်ဝါနိဗ္ဗာန်နိဗ္ဗာန်မဖို့နိဗ္ဗာန်ကိုရရရာကြောင်းအကျင့်ကောင်းဖြစ်တယ်အခုလိုသတိပဋ္ဌာန်ဈိဝတရားတော်သည်သမ္မာနိလမှာစွာအတိုင်းသားနဲ့ညီစွာ ပယုတ်တာပိဋိစာမိဝါယောဂကြောက်ကြည်တတ်တဲ့ရှင်းကောင်းတလဲနဲ့လည်းသူလှပါပြီဒါလည်းတူတယ်ဟုတ်လားနော်အဲဥပဒနာဉာဏ်ကြီးရှင်းလိုက်တဲ့ပြီးတော့နောက်ဆုံးအရင်းကနေပါတွေ့သွားပြီဆိုလို့ရှိရင်ဘာယောဂတိကြောက်သွားနိုင်နော်ဒိဋ္ဌိဝိသိကိစ္စသီလပရပရမာသအဲ့ဒါဒီခါလေးအသက်ရှင်းလိုက်ပါမျိုးကိုပုံသွားမှာဟုတ်တယ်မလားသောတာပန်ဆိုလို့ရှိရင်ယုံနာကိုယုံနာနေလည်းမြင်တော့တဲ့ပုဂ္ဂိုလ်တ attva အနေနဲ့မြင်တော့တာမျိုးပုံသွားတာ ရပြသံဃာယနာသုံးပါးပါလေခုနပြောခဲ့တဲ့အတိုင်းဘုရားဆောင်ရည်တွေ့ညီပြီဓမ္မဆောင်ရည်တွေ့ညီပြီသံဃာဆောင်ရည်တွေ့ညီပြီဆိုတာပေါ့လေယနာသုံးပါးရဲ့ဆောင်ရည်တတ်ကြည့်တွေ့သွားပြီမတုံနဲ့သက်ဝင်ယုံကြည်သွားပြီဟုတ်လားမတုံနဲ့သက်ဝင်ယုံကြည်သွားတဲ့သရတရားတွေခိုင်မြဲသွားပြီဆိုတော့အဘိဓုဒ္ဓကမျိုးပြသွားပြီပေါ့သူလောသူလောနဲ့မူကွန်းနဲ့ဝိသိကိစ္စမရှိတော့ဘူးမျိုးပြသွားလို့မရှိတာမျိုးရှိနေရင်ဘုရားဟုတ်မဟုတ်ပါမလားဟုတ်လားဘုရားဆိုတာဒီလိုဘုံလေးနဲ့ပြည့်စုံတာဟုတ်မဟုတ်ပါမလား တရားဆိုတာဟုတ်မှာဟုတ်ပါမလားလက်တွေ့ကျင့်လို့မရှိကိလေသာငြိမ်းနေဆိုတာဟုတ်မှာဟုတ်ပါမလားသံဃာဆိုတာလည်းလည်းကအညူဖူးစားနေတာလားဘယ်နဲ့ညနေနဲ့ယဝတ္တပြည့်တွေကျုံမှာပါအခုတော့ဘာဖြစ်တော့တရားစီကြကြရနာမိဝဲရတော့ကို့မှာကိလေသာတွေကင်းသွားတော့တရားရဲ့သွန်ရည်တတ္တိတရားစီရဲ့သွန်ရည်တတ္တိအရင်မြန်လာတော့အာဒီတရားသိဟုတ်တဲ့တရားပဲ တကယ်ကိုပဲဒီမှာယောဂတိကြောက်တာလောဘဒေါသမောဟကိလေသာတွေဒီမှာကြောက်တာငြိမ်းသွားတာသိရှင်းတာပဲဆိုတာသိမသွားဘူးလားဟောသိသွားတော့ဒီသေးဝါကိုနိလန့်မှန်စွာပေါ်ထုတ်ပြီးတော့ပေါ်ထုတ်ပြီးတော့ဓမ္မယောဂအမျိုးမျိုးကုသပြီးတဲ့မြတ်စွာဘုရားဟာလည်းပဲတကယ်တက်ကျွမ်းတဲ့ရှင်သမားကြီးပါလားဆိုတာမြတ်စွာဘုရားဂုဏ်တော်တွေမပေါ်ဘူးလား ဟောတယ်ဟောတယ်ဟုတ်တယ်မလားဟောပြီးတော့အဲဘိသိတဘိသိတပယောဂီနာသမုပ္ပတန္တဗျာတိဇဏသမုဒါယောဂီယသမုပ္ပတန္တဗျာရာအဲဗျာရာနုတယောတံဃောတဲ့တံဃောမေလီဘဘုလီဘနဲ့တည်သောတံဃာတော်သည်တံဃာတော်သည် သမုပသမုပတန္တယာဒနုတယောငြိမ့်ပြီးတော့ကိလေသာယောဂအဲမြစ်ပြကိလေသာယောဂရှိပါပြီအမျိုးမျိုးကိလေသာနဲ့အတူပေါ့လေသံဃာဆိုတာကိလေသာတွေငြိမ့်ပါပြီတဲ့ဒီလာတိကသမာဓိတိကပညာတိခါလေးပါလေဒါတွေလက်တွေ့ကြကြကောင်းမှုကျင့်သုံးနေဆိုတော့ဇီဝဥဒ္ဒရဏပြီးဝဲတယ်ဆိုတော့ဒါကိလေသာယောဂတွေကျင့်တာပေါ့ဟုတ်တယ်မလား ကိုယ်တိုင်ပဲဒီမှာကိဉ္တာကင်းတာတွေဒိဋ္ဌတွေ့နေပြီဆိုတော့မိမိလိုပဲအခြားပုဂ္ဂိုလ်တွေလည်းမြတ်စွာဘုရားသုတ္တမကျတဲ့အတိုင်းကျင့်သုံးတော့ဇာကတော့သမကိဉ္တာတွေဒီကြိမ်ငြိမ့်နေတာတော်တော်ငြိမ့်နေတာအာဆက်အားထုတ်လို့ရှိရင်တော့လုံးဝငြိမ့်မယ်ဆိုတာကိုယ်တိုင်ပဲယုံကြည်နေပြီဟုတ်လားကိုယ်တိုင်ပဲဒီမှာသံဃာစင်းပါနေပြီအရိယာစင်းပါသွားပြီဟုတ်လားဥမာဖြင့်ဗာနဲ့တူလဲဆိုလို့ရှိရင်နီလမှန်စွာပေါ့ဒီကောနာသေးကူအသုံးပြုလို့ပြီးဝဲလို့ ယောဂကြောက်နေတဲ့ပုဂ္ဂိုလ်တွေသူဆိုတာရှိတယ်တဲ့အဲ့ဒီပုဂ္ဂိုလ်လိုပဲတဲ့ခုနတက်ကြွတဲ့ဆရာဝန်ကြီးရဲ့အကြံဉာဏ်ကိုယူပြီးတော့သူ့ရဲ့ညွှန်ကြားချက်အတိုင်းသီဝတ္တတာကိုဒီလိုလို့ယောဂကြောက်နေတဲ့ပုဂ္ဂိုလ်တွေသူရှိသလိုမြတ်စွာဘုရားမိလောက်မှာဆိုပေါ်သပေးတဲ့တရားသိကိုပြီးဝဲလို့ယောဂအဆင့်ဆင့်ငြိမ့်နေတဲ့ပုဂ္ဂိုလ်တွေရှိတယ်ဆိုတာယုံကြည်ပါတော့အဲ့ဒါတန်ခါဆွမ်းယူသိနေတယ်ဆိုတာဒါပြောတာဟုတ်တယ်မလား ဒီတော့ဘုန်းကြီးတို့မြတ်စွာဘုရားဟာအမနာတက်ကျွမ်းတဲ့ဖြည့်ပြကြီးနဲ့တူတယ်မြတ်စွာဘုရားဖွင့်ဆက်ပြီးတဲ့တရားတော်ဟာလည်းဘာဖြစ်လို့နိလမ်းမှဆိုဖွင့်ဆက်ထားတဲ့ရှင်းကုန်းတလင်းနဲ့လည်းတူတယ်ဟုတ်လားအဲ့ဒီရှင်းကိုညွှန်တဲ့အတိုင်းဒီဝဲလို့ကိလေသာယောဂအဆင်းရဲကြောင်းနေတဲ့ပုဂ္ဂိုလ်တွေကဘာနဲ့တူလဲခုနဆရာကြီးရဲ့ဆေးကိုပြီးဝဲလို့ယောဂကြောက်တူတဲ့ပုဂ္ဂိုလ်တွေသူနဲ့တူတယ်ဟုတ်လားအမှန်ရှင်းလားအမှန်ရှင်းလားဓမ္မ အဲ့လိုတရားတရားတွေခိုင်မြဲသွားရမှာဟုတ်လားအဲ့လိုတရားတရားခိုင်မြဲသွားပြီဆိုလို့ရှိရင်ဒီမှာမြတ်စွာဘုရားစကားကိုလည်းအတိအကျနားထောင်သွားပြီပေါ့ဘုရုဇီအနေနဲ့တုန်းကဆိုလို့ရှိရင်တော့ဒါမလုပ်နဲ့ဆိုပြီးလုတ်ချင်လည်းလုတ်မှာပဲကြောင်ရင်လည်းကြောင်မှာဟုတ်တယ်မလားဒါမပြောနဲ့ဆိုလို့ရှိရင်ကြောင်ရင်လည်းကြောင်မှာပဲမကြောင်ရင်လည်းမကြောင်ဘူးပဲဒီလိုမဟုတ်လားအဲခုနတရားတရားတန်ခါရဏသုံးပါးရဲ့စွမ်းရည်တတ္တိကောင်းကောင်းကြီးပြည့်စုံသွားပြီဆိုလို့ရှိရင်ဘုရားစကားကိုလည်းတိတိကျကျလိုက်နာတော့ သားကောင်းအဲအဲဗါလဲမိကောင်းဖခင်သားသမီးပြီးပြီးပေါ့သားကောင်းသမီးကောင်းအဆင့်ရောက်သွားတယ်ဆိုတော့ဟောလိမ္မာပြီးတော့သွားတော့တာပဲဟုတ်လားကိုကြီးသီလကြီးကောင်းသွားတော့တာပဲသီလတနာတဲ့သီလကြီးဟူသောဥစ္စာနဲ့ပြည့်စုံသွားတာအဲ့ဒါမလားသီလဥစ္စာရပဲအရိယကန္တနော်အမှန်ကောင်းတယ်အမှန်ကောင်းတယ်ဒါသိရေးကြည့်ပါလေဟုတ်လားရေးကြည့်တယ်ဒီတော့နောက်တစ်ခုက ရှိတိဥတ္တပိယတဏနဲ့ရှိတိဥတ္တပဆိုတာကရှက်တာကြောက်တာကိုပြောတာဘာမှရှက်တာကြောက်တာတော့အာဟုတုဒုစိတ်တရားတွေမှရှက်တာကြောက်တာအာဟုတုဒုစိတ်တရားတွေပြုရမှာကြောရမှာမတော်မသင့်တာတွေကြံစည်ရမှာဟုတ်တယ်မလားရှက်တတ်တယ်အဲ့ဒါတွေဖြစ်မှာကိုယမှုဆက်ဆုပ်တယ်ပြီးတော့ဒါတွေကိုသွမတိုးဘူးဟုတ်လားကြောက်ဒါတွေပြုလို့လို့ရှိအပင်ကြီးကြမှာလည်းကြောက်တာပဲ အဲ့ဒီအဖြစ်ကြီးသွားတာပေါ့နော်ဘုန်းကြီးဘုရားဘာသာဝင်တွေဆိုလို့ရှိရင်အဲမတော်တဲ့ကြောင်နဲ့ကြောင်ရမယ်ဒုက္ခကြားတွေမြတ်စွာဘုရားကအကုသိုလ်နည်းနဲ့ခွဲဟောမထားဘူးလားဒါတွေကျွလွန်လို့ရှိရင်ငယ်သစ္စာပိတ္တာသူတွေခေါ်တဲ့အပေပြေးသွားရတယ်ဆိုတာလည်းမသိဘူးလားဒီတော့ဒါတွေကျွလွန်တဲ့ခဏမှလည်းပဲလူကောင်းတယောက်မဟုတ်ဘူးလူဆိုးတယောက်အနေနဲ့အများကအထင်ခံရတယ်ဆိုလို့ရှိရင်လည်းပဲအဲစိတ်တတကြောက်တတာမဖြစ်နိုင်ဘူးလား အာဟုတုကိစ္စတရားတွေမှာချက်တာကြောက်အဲ့ဒါမလားအဲ့လိုအချက်ကြောက်ကြည့်တဲ့ပုဂ္ဂိုလ်ကအာဟုတုတရားမလွန်ကျူးဘူးဟုတ်လားမတော်တာတွေမလုပ်ဘူးမတော်တာတွေမပြောမိဘူးရှောင်ကျင်တတ်တယ်ဘုန်းကြီးတို့လောကမှာလည်းပဲအဲရာဇဝတ်ပြမှုတွေဆိုတာရှိတယ်မလားရာဇဝတ်ပြမှုအချုပ်ခံရမှာထောင်ကြမှာအစိုးရကဥပဒေနဲ့အရေးယူခံရမှာဟုတ်တယ်မလားအရေးယူပြီးတော့နောက်ဆုံးအမှုကမှန်သွားပြီဆိုလို့ရှိရင် မိသားစုနဲ့ခွဲခွာပြီးတော့ဝိနည်းသမားနဲ့နေရမှာကြောက်ကြလန့်တဲ့ပုဂ္ဂိုလ်တွေကရာဇဝတ်ပြုမှုတွေဘာဖြစ်တော့ကျူးလွန်ရမှာမရှိဘူးလားမကြောက်ဘူးလားစိတ်ဓာတ်ကြောက်တာနဲ့ဟောချောင်ကျင်လိုက်တော့ဘာဖြစ်တော့သူမှအပြစ်ခံရသေးရလားခံရဘူးဒီအရှိတ်ကြောက်ကသူအရေးကြီးတယ်ဟုတ်လားအဲသောတာပန်ပုဂ္ဂိုလ်မှာတဲ့ရှိပြီးခေါ်တဲ့အရှိတ်ဥစ္စာလည်းပြည့်စုံသွားတယ် ဝတ္တမခေါ်တဲ့အကြောင်းဥစ္စာလည်းပြည့်စုံသွားတယ်တဲ့အဲ့ဒါသိအရေးကြီးတာအခုလူတွေအောက်တို့ကြီးကြိတ်တရားတွေမကြောက်မွညွန့်နဲ့ပေါ့လေကြောင်ပြုတ်နာဟာအစ်စ်တောက်ကြီးကျင်းသွားဘုန်းကြီးတို့ခုဗမာပြည်မှာအစ်စ်တောက်ကြီးတော့ကျင်းသွားပြီဟုတ်လားအင်းအရပလင်းလည်းပဲခါထိုးပြီးတော့လမ်းမှာရှောက်နေအပိုင်ရောက်နေတာပဲဟုတ်တယ်မလားအဲခုနခိုးဖို့ပါဖို့ဆိုတော့ကြောင်လူတာတွေလည်းရှိတယ်မလားကြောင်တတ်တာတွေဟုတ်တယ်မလား အိုးပြောင်းလိမ့်နာတွေဒါတွေပါလေဒါတွေပါလေအချက်ကြောက်မဲ့လို့ပြရတာဟုတ်လားအချက်ကြောက်မဲ့တော့လွယ်လွယ်ပဲအာဟုတုဒုတိယတရားတွေကျွလို့မဖြစ်ဖြစ်မသွားဘူးလားအဲအချက်ကြောက်မဲ့သွားတော့အာဟုတုဒုတိယတရားတွေကျွလို့နေဆိုလို့ရှိရင်အကျင့်သိက္ခာလောကနဲ့ဘာရှိသေးလို့အကျင့်သိက္ခာလောကသူတို့အချင်းချင်းဟာအဲတာမိကျင်းရဲ့လို့တာဘာကျင်းရဲ့လို့သူတို့နားလည်ကြရလား နားမလည်ဘူးဟုတ်တယ်မလားတကောင်နဲ့တကောင်စိတ်ဆွတိုက်ဟာဟုတ်တယ်မလားအဲကိုကိုမအေးပဲဆိုပြီးတော့ဒီခွေးဒီဝက်ဒီပါဒီရှောင်းတာမဟုတ်ဘူးဟုတ်တယ်မလားအဲ့ဒါလိုဖြစ်သွားပြီတချို့အပိုင်းမှာအဲ့ဒါလိုဖြစ်နေတာဒါမှမဟုတ်ဒီရှိရိဥတ္တပဟာသူကလောကပါလားလောကကိုသူကအဲပစ္စည်းမသွားအောင်ထိမ့်သိမ့်ပြီးတဲ့တရားရဲ့လောကပါလားတရားတွေတချို့ပြည့်နေပြီသိကြောက်ကြကောင်းတာဟုတ်တယ်မလား အဲသောတာပန်ဖြစ်သွားပြီဆိုလို့ရှိရင်တော့ဘဝတစ်ချောင်းလုံးမှာအဲ့ဒီအရှက်အကြောက်ကတတ်သွားပြီတဲ့အရှက်အကြောက်ဥစ္စာပိုင်သွားပြီပိုင်သွားတော့အာအပယ်ငယ်ရဲ့ကြနိုင်တော့အောင်အာဟုတုပ္ပစေတရားတွေမကျွလွန်တော့လောဘဒေါသမောဟတော့ရှိတော့ရှိသေးတယ်ဒါပေမဲ့လို့အကျဉ်းတန်းဆုံးလောဘဒေါသမောဟအရင်ခံပြီးတော့တစ်ဖက်ဆုံးရောက်တဲ့အကုသုတ္တစိတ်ကြရည်မကျွလွန်ဖို့ရန်ရှက်သွားကြောက်သွားပြီတဲ့ဒီနည်းနဲ့တော့ဒီပုဂ္ဂိုလ်ဟာ အပယ်လားကြောင့်မကောင်းကံတွေမပြုတော့ဘာဖြစ်တော့ဆက်ပြီးတော့အစ်စ်မပြုတော့အပယ်လည်းမလားတော့ဘယ်လောက်ကောင်းလဲနောက်တော့မလားဘာဒီအရှိတ်ကြောက်တာသိသူကမာနဲ့တူလဲဆိုတော့ဘုန်းကြီးတို့ဟိုအယောင်နဲ့ပြောရလို့ရှိရင်လေဟိုအဖြူခံနဲ့အဖြူခံနဲ့အဖြူရောင်ကနေဘူးတဲ့မြတ်ဆိုလို့ရှိရင်သူကရင်ဟိုအပူအပူဓာန်ကိုသူကကန်ထုတ်တာစုပ်မယူဘူးဟုတ်လား မြေဘူးတဲ့သွားတဲ့အခါလေအပူဒီပါရီတဲ့မလွဲတာလို့သွားတဲ့အခါမှာဟိုအဝတ်ဖြူဝဲသွားလို့ရှိရင်အပူတက်တာလေ။ဘာလို့လဲသူကကန်ထုတ်တာဟုတ်ကဲ့လားသူအဲကန်ထုတ်တယ်ဒီရှိရိယတပ္ပခေါ်တဲ့အချက်အကျောက်ကသူကရှုခံနဲ့ရှုခံရှိတော့ဘာဖြစ်လို့ချက်ကြောက်နေတော့အာဟုတ္တပြုရမှာမတော်တာတွေပြုရမှာမတော်တာတွေပြုရမှာချက်ကြောက်တော့ဘာဖြစ်တော့ကြောင်လိုက်တော့ဘာဖြစ်တော့မှာလောဘဒေါသမောဟဖြစ်ပြီးကအပူမကပ်ဘူးအာဟုတ္တပြုချက်ကိုမှမရှိဘူး ဩတန်ရှင်လို့သိကောင်းလားဟုတ်မလားအရှိကြောင့်မဲ့တာကဘာနဲ့တူလဲဆိုတော့မဲကျင့်ခံအမဲခံဟုတ်လားနေဘူးတဲ့သွားတဲ့ခါများဒီအမဲအမဲရောင်ဝဲသွားလို့ဒီဘယ်လိုနေသေးလဲပူစုပ်ပူစုပ်စိတ်အိုက်ပူတယ်ဟုတ်မလားအဲရှိလို့တပ်ပါခင်းမဲ့အရှိပအရှိကြောင့်မဲ့မှာဘာနဲ့တူလဲဆိုတော့သူကအမဲခန္ဓာနဲ့တူတယ်အမဲခန္ဓာပါလေတော့အပူစုပ် လောဘဒေါသမောဟအပူလေးပေါ့ဟုတ်လားမလားဒါလေးစုပ်ဟုတ်လားကြက်ကြောက်နှစ်တန်ဖြူကံပူတံကန်ထုတ်သည်တဲ့ကြက်ဆိုတာကကဟိတိကိုပြောတာကြောက်ဆိုတာကဥဒ္ဒပါကိုပြောတာအဲ့ဒါမလားအဲ့ဒီအရှက်အကြောက်ဒီတရားနှမျိုးကိုယ်တဏ္ဍာမှာကပ်နေလို့ရှိတာအဖြူခန္ဓာနဲ့တူဖြူခါဆိုလို့ရှိရင်မလွှဲတာလို့လောဘဒေါသမောဟဖြစ်เสียကိလေသာအပူတွေနဲ့တွေ့နေမယ်လို့မဖြစ်တော့ရှက်တော့ကြောက်တော့အဲ့ဒီအကုသိုလ်ဖြစ်တရားတွေက ရှောင်လိုက်တော့ပဲအပူအပူမကဘူးဟုတ်လားမတော်တာတွေမပြုမိတော့ဘာဖြစ်တော့ကိုကိုကိုတနှုံနှုံပြေဘူးမတော်တာတွေမပြောမိတော့ဘာဖြစ်တော့ကိုကိုတနှုံနှုံပြေဘူးပညာရှိသူတော်ကောင်းတွေအကဲရခါတာလည်းမတက်တာဘူးလောကီဥပဒေနဲ့ရည်ယူခါတာလည်းမတက်တာဘူးဟုတ်တယ်မလားအပယ်ငရဲသွားပြီဆိုလို့ရှိရင်တော့သူပြောစရာမရှိတော့ဘူးနော်အဲ့ဒီလိုအပူတွေကိုကန်ထုတ်တယ်ဟုတ်လားကဲဒါလေးဆိုလိုက်ကြသားမရှစ်ကြောက်နှစ်တန်းအဖြူခံ ပူတံခံထုတ်ပြီးကြက်ကြောက်နှစ်တံအပူတံအဖြူခံပူတံခံထုတ်သည်အပူရဲ့ဓာတ်ချက်တွေခံထုတ်တာဟုတ်လားကြက်ကြောက်နှစ်တံအဖြူခံပူတံခံထုတ်သည်သို့ ရှစ်ကြောက်မဲ့တယ်ဆိုတော့အရှက်မရှိတာအကြောင်းမရှိတာဒါမဲ့တယ်ခေါ်တယ်အဲ့ဒါမလားအာဟုသူလောက်ရမှာမရှက်တာပတ်ရမှာမရှက်တာပတ်ရမှာမကြောက်တာအပြစ်တွေရမှာမကြောက်တာအဲ့ဒါမလားဟိုဖြစ်ချင်ရဖြစ်ကွာအဲ့ဒါမလားအဲငါငါသူငါထိုးကိုရောက်ရောက်အဲ့ဒါမလားငါမြင်းငါစိတ်စကိုင်းရောက်ရောက်တာအဲ့ဒါမလားဖြစ်ချင်ရဖြစ်တော့ဆိုပြီးတော့ဇွတ်ပေါ့ဇွတ်တိုးတာဇွတ်တိုးတာဒါမကြောက်တဲ့သဘောပါအဲ့ဒါမလား ရေးပြင်းတဲ့သဘောဒါပေါ့အဲ့ဒီဥပမာကိုခွန်ကြီးတို့ဟိုအချက်ကဘာနဲ့တူလဲဆိုတော့ဟိုအိမ်ဝက်များတယ်အိမ်ဝက်များဟာမစင်ဘာဖြစ်လို့လဲမစင်မယုံမလားလူတွေအနေနဲ့ကတော့မစင်ယုံနဲ့မလားအိမ်မှာမေးမွေးထားတဲ့ဝက်များဘာဖြစ်လို့မစင်မယုံဘူးတဲ့အဲ့ဒီမယုံတယ်လို့အကုသို့လောက်ရမှမယုံတာမဆက်ဆုပ်တာဟုတ်လားဆက်ဆုပ်တာကရှိရင် ဆက်ဆုပ်တာကဒါတွေကိုမိမိရှက်ချက်လောက်တာကဘာလို့တော့အဟိရိကခေါ်တယ်ရှက်မဲ့တယ်ခေါ်တယ်ဝတ္တရားတမမစင်စားတဲ့ခါကျတော့မယင်ရှက်ရဘူးလားမယုံဘူးညာမလားပြီးတော့မကြောက်တာကခုနဟိုဒီအိမ်ဝက်ဆိုတော့တိုးဝက်ကတော့မစင်စားဘူးပြောတယ်အိမ်ဝက်နဲ့ဥပမာပေးထားတယ်အဲမကြောက်တယ်ဆိုတာကဘုန်းကြီးတို့ညညများကြီးကမိထွန်းထားလို့ရှိရင်ကိုယ်ကောင်ကြီးလာတယ်လေပုပ္ပလန်ဆိုတာရှိတယ်ရွှေရောက်အောင်မင်းတို့ဇွတ်တိုးတာဘာဖြစ်တော့အပူထဲရောက်တဲ့အခါကျတော့တေဘွဲဝင်ရတယ်လေ ရွှေရောင်ချင်းပြီးတော့သွတ်တိုးတာဟုတ်လားဖြစ်ချင်ရကြည့်ရဆိုပြီးတော့ဒီအယောင်တွေ့တော့ပြောလို့ဒီလိုမလားအဲ့တော့အနုတ္တပခေါ်တဲ့မချက်မှုမကြောက်မှုကသွတ်တိုးတဲ့သဘောရဲခြင်းတဲ့သဘောဟိုဖြစ်ချင်ရဖြစ်ဘယ်လိုနေမလဲဘယ်သူမှကုသတိုက်ဘူးဆိုတဲ့အနေနဲ့ဟုတ်လားဒီညာရှိတော်ကောင်းကြီးကဲ့ရဲ့စရာမတော်မတင့်နဲ့မတန်ရှင်းတဲ့ကိုလုံးအပြုမှုတွေဇွတ်တိုးလောက်တာအဲ့ဒါအဲအကြောက်မဲ့တယ်ခေါ်တယ် အရှက်မဲ့တဲ့အကြောင်းမဲ့ဟုတ်တယ်မလားအရှက်မဲ့အကြောင်းမဲ့တော့ဘာဖြစ်တော့ဒီမှာမင်းညစ်တဲ့သဘောကခံထားပြီနှလုံးသားလည်းနေရာမကျတော့နှလုံးသားနေရာမကျတော့ဘာဖြစ်တော့သူ့ရဲ့ကိုနှုတ်အမူအရာတွေဟာလောဘဒေါသမောဟအရေးခံပြီးတော့အကုသိုလ်တွေကြီးပဲဒီအကုသိုလ်အရေးခံပြီးတော့ပုဂ္ဂိုလ်ကိုပြန်ပြီးတော့စဉ်းစားမိတဲ့အခါလည်းပဲမသက်သာဘူးလောကီဥပဒေနဲ့အရေးယူခံရတာလည်းမသက်ပညာရှိသူတော်ကောင်းတွေအကဲရခံရတာအထင်မြင်သိခံရတာအဲ့ဒါမှမဟုတ်အပူတွေပေါ့နောက်ဘဝအဲအပေမေးရောက်တဲ့အထိပေါ့ ဒါအပူတွေနဲ့စကံသွားရအောင်နော်ရှက်ကြောက်မဲ့ဗျာအမဲခံတဲ့ပူတန်စုပ်လို့ဟုတ်လားကျဆိုရမယ်ရှက်ကြောက်မဲ့ဗျာအမဲခံပူတန်စုပ်ယူသည်ရှက်ကြောက်မဲ့ဗျာအမဲခံပူတန်စုပ်ယူသည်ရှက်ကြောက်မဲ့ဗျာအမဲခံပူတန်စုပ်ယူသည်သို့ ဘုန်းကြီးတို့အနောက်တိုင်းအထူးအားဖြင့်ရုပ်ထုတွေကျွဲဝါတဲ့ဒီတိုင်းပြည်တွေမှာလေရုပ်ထုကကျွဲဝါတော့လူနေမှုအဆင့်ကမြင့်လူနေမှုအဆင့်ကမြင့်နေတော့လောတရပစ္စည်းတွေကပေါ်နေတော့ လူတွေတော်တော်များများသူအချင်းလူလာပိုင်းနဲ့တမ်းပြီးနေအခုလိုပျော်ပျော်ပါးပါးနေရတာဟာဒါလောကနိဗ္ဗာန်ပဲလွတ်လွတ်လပ်လပ်ဘာမှသိရသေးရမှမသိဘူးဟုတ်တယ်မလားရှိချင်တိုင်းရှိနေတာဒီလိုလွတ်လွတ်လပ်လပ်နေရလို့ရှိရင်တို့မှပျော်တယ်ဆိုတာကဒီဆက်ထားတာဟုတ်လားဟောဓမ္မအထိတ်တို့ကိုယ်ကဲမရှိပဲနဲ့အဆက်ကြောက်နေမယ်ပြီးတော့တို့လတ်လတ်နေတော့နေတဲ့ခိုက်တာမှတော့ပျော်ပါရဲ့တို့အနေနဲ့ပြောတာနော် ဒါပေမဲ့လို့အဲ့ဒီပျော်မှုရဲ့နောက်ပိုင်းမှာအပြစ်ကင်းသလားမကင်းဘူးလားအပြစ်မကင်းတော့နောက်ဆုံးဒီပုဂ္ဂိုလ်ကြီးဇတ်သိမ်းတဲ့အခါကျတော့ကြီးကြီးလင်းလင်းလေးတန်းတန်းရှင်းရှင်းလေးနဲ့ပျော်ပျော်ပါးပါးနဲ့ဇတ်သိမ်းကြရလားဟုတ်လားဇတ်သိမ်းရတယ်ဟုတ်လားဒီဖြစ်ဒီရှုံးပြီးတော့ဒီလိုဇတ်သိမ်းရတာပဲပြပါလားခုဘုန်းကြီးတို့နောက်နိုင်ငံမှာဆိုလို့ရှိရင်ရှင်ရင်ဟာကဘာပေါ်မှာဆိုလို့ရှိရင်တော့လူနေမှုအရှင်အမြင့်ဆုံးပဲ မြန်မာဆုံးမြန်မာဆုံးအမေရိကရဲ့တောင်မြန်မာတယ်ပြောတယ်အဲ့ဒီတိုင်းပြည်မှာလေဟုတ်လားခွန်ကြီးတို့လိုခုတည်းမှာကိုလို့စိတ်သုံးမျိုးလုံးထိချုပ်တဲ့အကျင့်မရှိကြဘူးလူကျင့်ဝတ်တရားတော့ထိုက်ခမရတော့ရှိထိုက်ခမရတော့ရှိရရှိမှာပေါ့ဒါဟုတ်တယ်မလားမရှိမရှိတော့ဘာဖြစ်လို့လူတွေကယူတဲ့ပုဂ္ဂိုလ်ကိုကိုယ်ကိုတတ်သေးတဲ့ပုဂ္ဂိုလ်အများကြီးပဲကဘာပေါ်မှာကိုယ်ကိုတတ်သေးတဲ့ဥယျာဉ်အများဆုံးပဲအရာစီရင်တိုက်ပြဟုတ်လားလူမျိုးအထက်အမြင့်ဆုံးပဲ ဘာဖြစ်လို့သူတို့တတ်သိနေကြသလဲကိုကိုလူနေမှုအစင်းမြင့်တယ်မလားရုပ်တုတွေကြွယ်ဝတယ်မလားလို့ဒီလိုတမလို့နေလို့ဟုတ်လားအမေရိကတိုင်းပြည်ဆိုတာသိကျင်နေချင်းနေတာလူငယ်တွေဆိုတာသိကျင်နေချင်းဘုန်းကြီးတို့ဗမာပြည်အဲ့ဒါတွေကြီးသက်လာပြီမတော်တာတွေတော့ရသူ့ယူနေကြတာဟုတ်လားတော်တာတွေတော့သူ့ယူနေတာသူတို့လိုလိုလာလာနေရလို့ချင်းလူဘဝဖြစ်ရစုံတတ်တာပဲဆိုပြီးတော့ရှင်းသလိုပေါ့လေရှေ့ရမှာကြောက်ရမှာမသိဘူး အဲ့ဒါလိုဖြစ်နေပြီဟုတ်လားအဲတော့လွတ်လွတ်လပ်လပ်အထိတ်တို့အပုတ်ကမရှိပဲနဲ့ဒီလိုနေရတာဟာဒါပျော်စရာတရားပဲဘဝပြည့်စုံတစ်ခုပဲဆိုတဲ့အနေနဲ့ပေါ့လေနေကြတော့နေတဲ့ခိုက်လေးမှာတော့ပျော်စရာလို့ရှင်းရပြီမယ်လို့နောက်ဆွဲကလူပြုံဒီလည်းပြက်သွားတယ်ဟုတ်လားခုနဟိုအာဟုတုဖြစ်တယ်ဆိုတာတော့ဒါတော့သားပေါ့လေသူကယုံမမြုံပဲကို ဟုတ်လားလူကျုပ်တွေပြက်သွားလူကျုပ်တွေပြက်သွားတော့ဒီကောင်းဒီကောင်းတွေကသူအတိမတ်ပြုသေးရဲ့လားဟောဖယ်ထားတယ်အဲ့ဒီကဓမ္မဝင်နေကြတယ်ရှင်းပြီဟုတ်လားဝင်နေကြတယ်ရှင်းပြီပြီးတော့ထိတ်ချုံမှုရဲ့တန်ဖိုးအရှိအကြောက်ရဲ့တန်ဖိုးသူတို့မထားကြဘူးမထားတော့ဘာဖြစ်တော့ဖြစ်ချင်တယ်ဖြစ်ကြတာဘုန်းကြီးတို့အရှိတိုင်းကတော့အထူးအားဖြင့်မြတ်စွာဘုရားရဲ့သုဆုံးမကိုခံယူနေတဲ့ဘုန်းကြီးတို့ဗမာပြည်လိုတိုင်းပြည်ကတော့ ထိတ်ချုပ်မှုဟာကောင်းတယ်ကိုယ်မူရထိတ်ချုပ်ရတာဟုတ်လားနှုတ်မူရထိတ်ချုပ်ရတာအထူးသဖြင့်စိတ်နေစိတ်ဓာတ်တွေထိတ်ချုပ်ရတာသက်သာရလားခုနကိုနှုတ်သိအပြုမှုတွေကိုထိတ်ချုပ်ပဲနဲ့ထုတ်ထားတာအများကြီးသက်သာတယ်မလားဟုတ်လားထိတ်ချုပ်ရတာကသက်သာရလားခက်တယ်ခက်တယ်သိခက်တာပဲဟုတ်လားအများကြီးခက်တယ်အများကြီးခက်တယ်ပြန်မနဲ့အခုကြည့်ရတာစိတ်ကလေးချုပ်ပြီးတော့မှမှတ်နေရတာဟုတ်လားအစားတော့လည်းချိုးကြနေရတာအိတ်လည်းချိုးကြနေရတာ အပြောနဲ့ချိုးကြရတာအိုးအကုန်လုံးချိုးကြနေရတာပဲတက်တာရလားမတက်တာဟုတ်လားဘုရားကသူတို့တွတ်ထားတာတက်တာတယ်ပြောတယ်ဒီလိုမလားဒီမှာချုပ်ပြီးထားရတာမတက်တာဘူးပြင်မနဲ့ဒီလိုမလားသို့တော့ချုပ်ပြီးတဲ့တွေ့ပြင်မမှုရဲ့နောက်ဆွဲမှာဘုန်းကြီးတို့ကြည်သားမှာအပြစ်ကင်းသလားအပြစ်တင်နေလားချုပ်ပြီးမှုကဘယ်လိုအရင်ခံလဲဟုတ်လားဒီလိုဥစ္စာပါ ဒီလိုမလားအဘုဒ္ဓဒုတိယတရားတွေအပေမရမလဲရအောင်ဟုတ်ရောလားဒီသက်ရှင်စေခဏမှလည်းဒါတွေရှင်းနေရင်မတော်ဘူးမတော်တာတွေပြုကျင်နေမတော်တာတွေပြော့နေမတော်တဲ့စိတ်တွေစိတ်ထားတွေပြုနေလို့ရှိဒါမတော်ဘူးဆက်ဆုပ်เสียပဲဆိုတဲ့အနေဟုတ်ရောမလားကြောက်เสียပဲဆိုတဲ့အနေနဲ့ဟုတ်ရောမလားဒါတွေပြုလို့မီလို့ရှိအပေမရကြတဲ့အချိန်ပေါ်လို့ဖြစ်သွားမှာကြောက်เสียပဲဆိုတဲ့အနေနဲ့ဟောဒီခြေတုတ္တပသူခံတာတော့မဟုတ်ဘူးထိတ်ချုပ်ကိုယ်နှုတ်စိတ်သုံးမျိုးလုံးထိတ်ချုပ်တယ် သူအပြင်အခုစိတ်ချင်းချုပ်တယ်ထိချုပ်တော့မသက်သာပါဘူးဟုတ်တယ်မလားမသက်သာပါဘူးသတ်သရာချုပ်ကြပြီးတော့နေရတယ်ဆိုတော့ပင်မဆင်းရဲနေတာပေါ့သို့တော့အဲ့ဒီပင်မဆင်းရဲမှုရဲ့နောက်ဆွဲမှာကိုယ်တန်ရှင်းမှုနှုတ်တန်ရှင်းမှုဘာဖြစ်တော့စိတ်နဲ့စိတ်တန်ရှင်းကိုယဉ်ကျေးမှုနှုတ်ယဉ်ကျေးမှုနဲ့စိတ်ယဉ်ကျေးမှုရဘူးလားရတော့ဘာဖြစ်တော့ရတဲ့ခဏမှလည်းပဲရှင်းလို့တန်ရှင်းလို့ရတာလည်းပြောနေတာပဲတခါလေလွတ်လွတ်လပ်လပ်ဟုတ်တယ်မလား အဲတကယ်စိတ်ချတဲ့တရားတွေရသွားပြီဆိုလို့ရှိရင်တော့ငါဒီအပေမလားဘူးဆိုတဲ့အနေမျိုးရောက်တာဘယ်လိုနေမလဲကောင်းကောင်းလေးဘုရားဇာတိရမှာဒီတော့မလားရွှင်ရွှင်လေးနဲ့ဘုရားဇာတိရမှာအဲ့ဒါပဲဒါခွန်ကြီးတို့ဒီဘုရားဘာသာထွန်းကားတဲ့အတိုင်းကြီးဒါအမြတ်ဒါပဲခွန်ကြီးကြာကြည့်တာပဲခွန်ကြီးတို့ဒါပဲဝင်ကြွားကြာကြည့်တာပဲလောက်ကနေဝင်ကြွားမယ်ဆိုလို့ရတော့မလား အဲလောကီသိဗ္ဗအတ္တတွေယုံထုတွေကျွယ်ဝမှုရအခြားတိုင်းပြည်တွေကိုတော့ဘုန်းကြီးတို့ကတော့မပြီးပါဘူးပြီးပါဘူးလိုက်လေသူတို့အပြည့်အပြည့်နေနေမှာဟုတ်မလားအဲ့ဒီအတွက်နဲ့တော့သွားမလို့နဲ့တော့ဒါပဲရှိတာဒါပဲရှိတာဒါပဲအရင်ရှိတယ်ဟုတ်လားအဲ့ဒါတွေနဲ့ဂုဏ်ယူကိုကြွနိုင်ကြပါစေဒါရေးကြည့်ဟုတ်မလားအဲ့တော့သူတို့ဒီမှာလိုက်နေကြတော့စိတ်ကြီးမငြိမ်နှလုံးကအမြဲတမ်းအလုံးလုံးနေတော့နှလုံးညစ်ပြီးစားညလည်းအိတ်ရှင်းနေ ရှင်းနေပဲအိရတာပဲဟုတ်တယ်မလားရှင်းနေပဲအလုံးလုံးနေရတာသူတို့ဒီမှာရှင်းမပါရင်ပြီးအမေရိကတိုင်းကြီးဟုတ်တယ်မလားတို့အများအားမဲ့ခါရလှူရှားနေရတာတနိုင်ငံနဲ့တနိုင်ငံတနုတူနဲ့တူတစ်ဖွဲ့နဲ့တစ်ဖွဲ့ပေါ်ဒီအားကြမခံဟုတ်တယ်မလားသူတို့တဲ့တာအောင်ဟဆိုပြီးတော့ဓမ္မကြီးထွင်းနေရတာစိတ်ကမတက်တာနှုံးယောဂတွေရှင်းရတယ်သူတို့အယူယောဂါတွေရှင်းရတယ်ဟုတ်တယ်မလားဣရိသာသိုံအများကြီးတို့ဒီမှာအများကြီးအများကြီးအများကြီးကိုယ်တက်တည်တဲ့လူအများကြီးအများကြီးပါ ဒီတော့ယုတ်ထုကြွယ်ဝယုံနဲ့မပြီးသေးဘူးဆိုတာကပြနေတာဟုတ်တယ်မလားစိတ်စိတ်စိတ်မှာအရေးချင်းပြုကိုရေးကြည့်တယ်ဟုတ်တယ်မလားဒါကြောင့်ဘုန်းကြီးတို့ဟိုဗမာပြည်လွတ်လပ်ခါစားကအင်္ဂလန်မှာတန်ရုံသွားပြီးတော့ဗမာတန်ရုံသွားပြီးတော့ဖွင့်တယ်တန်ရုံအဖွဲ့ဝင်ဒကာကြီးတယောက်အဲ့ဒီကနောက်တိုင်းကမျက်နှာချီပညာရှိကြီးကတယောက်ကဘုရားဘာသာဝင်သားတဲ့ပညာရှိတယောက်ကနေတယ်ပြောတယ်မင်းတို့ဗမာပြည်ကိုငါတို့က နှလုံးအေးစေဖို့ရစိတ်ဝင်စားပြီးတော့မျောရှုနေတော့မှတဲ့မင်းတို့တူရာငါတို့ဒုက္ခရောက်တဲ့လမ်းကြောင်းပေါ်မှာရောက်စပြုနေတာဝိနည်းစွာနဲ့တွေ့နေရပြီတဲ့ဒီလိုလေးနဲ့ဆိုပြောတယ်ဟုတ်လားအဲ့တော့အမှန်တရားကြည့်တဲ့ဘုရားတရားကိုအနည်းဆုံးပေါ့လေဟုတ်တယ်မလားကျင့်သုံးနိုင်တဲ့တိုင်းပြည်ကဘာကလေးစားတာဥပ္ပတ္တကလေးစားတာ ရုပ်တုတွေကျွဲဝတဲ့တိုင်းပြည်တွေကဘုန်းကြီးတို့ဗမာပြည်ကိုဒါနဲ့လေးစားတာစိတ်နှလုံးအေးစီတတ်တဲ့ဟာဒီပြဘာမှမရှိဒါပဲရှိတယ်ဆိုတော့ဘောင်းသဘောပေါက်သွားပြီဟုတ်လားဒါတစ်ခုပဲရှိတယ်ဒါပေမဲ့လို့ဘုန်းကြီးတို့ဗမာလူမျိုးစုအနေနဲ့ကဘလောက်များစိတ်ဝင်စားကြတယ်ဟုတ်လားဒီဝေကိစ္စတွေနဲ့အချိန်ကုန်သွားတာများပါတယ်ဟုတ်လားဒီဝေကိစ္စတွေနဲ့အချိန်ကုန်သွားတာများတယ်အိမ်တော်ရေးကိစ္စတွေနဲ့အချိန်ကုန်သွားတာများတယ် ကာမဂုဏ်ကိစ္စတွေနဲ့အချိန်ကုန်တာဘာကိစ္စညာကိစ္စအချိန်ကုန်ပြီးတော့မိရနဲ့ဝေးဆိုတာဖြစ်တယ်မလားဘယ်လောက်ဝင်းနေကြကောင်းဒါမလို့မင်းတို့ငါတို့အဲမင်းတို့တည်းငါတို့ဒုက္ခရောက်တဲ့လမ်းကြောင်းပေါ်မှာအခုရောက်စားပြုနေတာပြုနေပြီမင်းတို့နှလုံးအေးစီတတ်တဲ့ဟာမင်းပြစ်ထားတယ်ငါတို့လိုအဲလှုပ်လို့ရှိရင်တော့နှလုံးအေးမယ်ဆိုတာဟောလေဒီလိုယူဆပြီးတော့ပေါ့လေအခုဒါတွေလိုက်နေတယ်ဒီတော့ တိုင်းပြည်မှာဆိုလို့ရှိရင်တော့ရုပ်ထုဆွေပေါက်ဆိုတာတစ်ခါလိုအပ်ပါတယ်။သတ်ပညာတွေလည်းလိုအပ်တာပါပဲ။လောက်ပါတစ်ခါကလည်းဟုတ်လားမလား။ဒါနဲ့မပြီးသေးဘူး။နှလုံးအေးစီတတ်တဲ့ကိုစီကိုစီပေါ့လေ။အချစ်ကြီးကြီးကိုလို့စိတ်သုံးမျိုးလုံးထိမ့်ချုပ်တဲ့ခုနဟိရိယတပအရှုခံပြီးတော့ထိမ့်ချုပ်တဲ့လူဒါလိုအပ်တယ်။ဟုတ်လား။ထိမ့်ချုပ်ရတာတော့မတက်တာဘူး။ဒါပေမဲ့လို့ထိမ့်ချုပ်ရဲ့နောက်ဆွဲမှာကိုလို့စိတ်သုံးမျိုးလုံးတန်ရှင်းပြီးတော့ အေးချမ်းမှုတွေရတာဒီလေးကပြေးတာအဲ့ဒါလေးသူတို့အနောက်နိုင်ငံသိမြန်လို့ရဟုတ်တယ်မလားအဲ့တော့အနောက်နိုင်ငံမြန်လို့တဲ့ဟာတွေကထင်ကြီးတဲ့ဟာတွေကိုဘုန်းကြီးတို့တပည့်အခုဓမ္မလက်တွေ့ကြကြဘုရားလူတွေကကျင့်သုံးနေရတာညာယုံသားပြကောင်းဟုတ်တယ်မလားအထုနေတော့စိတ်ကလေးအေးပြီးတော့ဆင်းရဲစွာဖြစ်သွားကြတယ်နော်ဒီတော့အခုဓမ္မမမြင်ရတဲ့အဲတန်ဖိုးကြော့မသွားဘူး အစစ်စစ်နာတာဝတ်တဲ့သွားတဲ့ဒီဥစ္စာတွေကိုဘုန်းကြီးတို့တရားနာပြီးတဘောယောဂီသူတော်ကောင်းတို့ဒီယခုခေတ်သာသနာတော်ကြီးနဲ့ကြုံကြိုက်ခိုက်ရရှိတဲ့လူဘဝကိုအရင်တည်ပြီးတော့အမနာဖို့တန်တယ်သာသနာအမြတ်ကြီးထွက်ဖို့ရအ ਨੇ ဆုံးသောတာပန်ဖြစ်နိုင်လောက်တဲ့အထိကြိုးစားပွားများအထောက်နိုင်ရပါစေ။